အရိဒသုတ်တရားတော့နိဒန်ရောအစာပိုင်းလေးရောတော်တော်ပြီးသွားပါပြီနောက်ပိုင်းတွေကလည်းပဲအတူတူပါပဲဒါပေမဲ့လို့တရားတွေကြည်အောင်လို့တရားတွေပြရလားမထိုးဘဲနဲ့အသေးစိတ်နဲ့လည်းချင်းနဲ့လည်းချင်းဟောနေရနာတဲ့ပုဂ္ဂိုလ်တွေလည်းသာသာသာသာနာကြည်တော့တရားဟောရာဌာနက

ပရိသတ်မြောင်များနဲ့တရားဟောရတဲ့နေရာမှာဖြစ်ရင်အဲဒါပထမဆုံးချိန်မှာပဲလူပြည်လောကမှာပရိသတ်မြောင်များနဲ့အဲဒီတော့ကအများဆုံးမြတ်စွာဘုရားဟောရဒီရင်တော့ဆိုရင်ပထမအပစ္စည်း၅ဦးနဲ့ဟောရတယ်နောက်ကြရင်အရှင်ရသတဝူရဲလည်းဟောရတာပဲသူမိဘတွေတဝူနှစ်ဦးသုံးဦးလည်းဟောရတာပဲ နောက်ရောက်လာတဲ့သူမိတ်ဆွေတွေလည်းလင်္ကာ6ဦးစသည်ဘယ်လိုလဲဟောရတာပဲမာရဝဂိညီနောင်3ကြိတ်ကိုဟောတဲ့အခါကာလမှာ30ရှိတယ်အဲအခုညာတထောင်ကိုဟောနေတော့ပရိသတ်တရားတရားနာပရိသတ်ညာတထောင်ဟာလားလူလောကနေရာချင်းတော့အများဆုံးလို့ဆိုအောင်မှာပေါ့ဒီတော့ကမြတ်စွာဘုရားစပြီးတော့တရားဟော

ဇာတိယသရာယမရဏိနာဘောဂေဟိပရိဒေဝေဟိဒုက္ခေဟိဒေါမနတေဟိဥပါယတေဟိအရိတံဒီဝရာမိဒီပြောင်းပြီးတော့ပါပြီအနည်းကလေးတော့ပေးရအောင်မစမ်းမိတော့သိကဝေယံတို့သာဘာလုံးစုံကိုအရိတံရရဲ့ပြောင်းပြောင်းတောက်လောင်အာဤသိကဝေယံတို့ ကိစ္စသဘာအပေအလုံးစုံအာရိတံရေပြောင်မြောင်တောက်လောင်အသနိဟုမူဘိကွေယဟန်တို့သက္ခုမျက်စီကိုအာရိတံရေရေပြောင်မြောင်တောက်လောင်အာဤမိပူဇော်နေတဲ့ရေသေးတွေဆိုတော့မိတွေအများအားမြင်နေရအကုန်လုံးလောင်နေတယ်ဆိုတော့ဘယ်လိုလောင်နေတာပါလိမ့်ဘာတွေလောင်နေပါလိမ့်စဉ်းစားတော့အဲရသော်တရားကမျက်စိကနေပြီးတော့မိတွေလောင်နေပုံ သေကုတော်ကစားပြီးတော့ဟောလိုက်တော့တခါဒီကုလုံးမီးတွေလောင်တဲ့နေရာချင်းသူတို့ထင်းလာဧကွေယံသောသကုမျက်စိဝအရိဒံရေဘဝတော်လောဟဤရူပါမြင်ရသောဆင်းတို့ကိုအရိဒရေဘဝတော်လောဟကုန်ဤသကုဝိညာဏမြင်သိမှုသကုဝိညာဉ်အရိဒရေဘဝတော်လောဟဤသကုသမ္ပါသောမြင်တွေ့မှုသမ္ပါမြင်တွေ့မှုဖသာကိုအရိဒရေဘဝတော်လောဟဤ na-akpọsị egụna bra a e lọja nyaụ dwahana ol mecha na doldo ya werkawe obesi brido aa were aidl wayi yana ebiri ejibya gook

စီရမိစာမျိုးတွေကိုအကြောင်းရင်းကနေသူတို့ကိုစွဲလောင်သူတို့ရှိလို့ပဲဒီဇာကရောဒမောဟတွေဖြစ်ရမိလောင်းနေတာပဲဇာတိယာဘဝသည်ဖြစ်မှုဇာတိမိဖြင့်ဇရာယဥမင်းရင်ဇာတိဇရာမိဖြင့်မရဏေနာသေဆုံးခြင်းမရဏမိဖြင့်ဘောဂေဤဆိုရင်ပူဆွေးရခြင်းသောကမိတို့ဖြင့်ပရိဒေဝေငိုကြွရခြင်းပရိဒေဝမိတို့ဖြင့် သာတိတို့သရာတို့မရဏတို့ဆိုတာတော့တစ်ခုစီတစ်ခုစီတဘောကတစ်ခုပဲရှိတယ်တဘောမှာသာတိကတစ်ခုသရာဥရတယ်ဆိုလဲတဘောလုံးတစ်ခုအချင်းချင်းဥလိုက်ပြူလိုက်တယ်လို့မဟုတ်ဘူးတခါတည်းဥရင်ဥသွားတော့တာပဲမရဏိနသေရဆိုတဲ့တဘောတခါပဲသေပြင်းရှင်ရင်ဒီလိုမရှိဘူးသေပြင်းသေသွားတော့တာတပေတယ်ပဲဆိုတာမို့ဧကုံနဲ့ဟောတဲ့သာတိယာ

အကြိမ်ပေါင်းတရားတစ်ထောင်မကတွေ့ရတာအများကြီးပါမို့သောကေဤဆိုရင်ပူဆွေးရခြင်းဤဟူသောသောကမိတို့ဖြင့်ပရိဒေဝေဤငိုကြွရခြင်းဤဟူသောပရိဒေဝမိတို့ဖြင့်ဒါလည်းပဲအကြိမ်ပေါင်းများစွာငိုရတတ်တယ်ကွာဒုက္ခဤကိုဆင်းရဲဤဟူသောဒုက္ခမိတို့ဖြင့်ဒါတွေကလည်းပဲဒီတိုင်းဒီတိုင်းအများကြီးတွေ့နေတာပါသောမနာတေဤစေလုံးမသာခြင်းဤဟူသောစိတ်ဆင်းရဲတို့ဖြင့်ပါတေဤ ပင်လုံးဤပြင်းစွာပူပါရခြင်းဟူသောဥပါယတာမိတို့ဖြင့်အာရိတံလောင်အပ်၏အာရိတရေပြောင်းတော်လောင်အပ်ဤတိဤတို့အဟံငါတိဝရာမိဟောကြားပေ၏သကုတော်ရကလည်းပြီးပါပြီမောဒတော်ရစသည်ခေါ်ရသောတံအာရိတံ

သောတာဝိညာဏံကြာတိမှုသောတာဝိညာဉ်ကိုအာရိတရဲ့ပင်ဟောတော်လောင်အာဤသောတာတံဘာသောကြာတိမှုသောတာတံဘာသာအာရိတော်ရဲ့ပင်ဟောတော်လောင်အာဤသောတာပန်သာဘာသာပစ္စယကြာတိမှုသောတာတံဘာသာဟုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာတော်လေးဖြစ်သောဒုက္ခဝါဆင်းရဲတော်လေးဖြစ်သောအာရကမဒုက္ခဝါမဆင်းရဲမချမ်းသာတော်လေးဖြစ်သောယံပိဝေရီဒါချင်းခံစားမှုသည်လည်းဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ တာမိဒုက္ခသာမူကိုလီအာရိတံရေပြမွန်တော်လောင်ဟဤကိနအာရိတံဘယ်ဖြင့်တော်လောင်သည်ဟူမူကားသာရကိနာယာဂာမိဖြင့်ဒောရကိနာဒောတာမိဖြင့်မောကိနာမောဟာမိဖြင့်အာရိတံရေပြမွန်တော်လောင်ဟဤဇာတိယာဘဝအသည်ဖြစ်မှုဇာတိမိဖြင့်ဇရာယဥမင်းခြင်းဇရာမိဖြင့်မရဏိနာသေဆုံးခြင်းမရဏမိဖြင့် သောကေဤသို့ရင်ပူဆွေရခြင်းသောကမိတို့ဖြင့်ပရိဒေဝေဤငိုကြွရခြင်းပရိဒဝမိတို့ဖြင့်ဒုက္ခေဤကိုဆင်းရဲမြမြဟူသောဒုက္ခမိတို့ဖြင့်သမနာတေဤစိတ်ဆင်းရဲမြမြဟူသောဒေါမနတာမိတို့ဖြင့်ပါရတေဤစေနှလုံးဤပြင်းစွာပူပါရခြင်းဒီပြင်းစွာပူပါရခြင်းဒီဟူသောဥပါယတာမိတို့ဖြင့်နာရိတံရေပြောင်ပြောင်တောက်တော်အားဤတိသောဟာငါသည်ဝရာမိဟောကြပေ၏ အဲဒီကဒူဒူပါပဲဒေသနာတော်ဆိုတာမြတ်စွာဘုရားကမချုံဘလို့ပဲအကုန်လုံးဟောတာပဲဘာဖြစ်လို့လဲဆိုဒါတွေကြားနာနေတာကလည်းသူကတရားထုတ်သလိုပဲကြားရင်နားရင်နဲ့အဲ့ဓာတွေကိုနှလုံးသွင်းပြီးတော့သွားလို့ကျင်ကြားရကြားတဲ့အခါကလည်းနားလည်းပဲအဲ မီးတွေလောင်းနေတယ်ဆိုတော့ကြားတိုင်းကြားတိုင်းအဲဒီကြားတဲ့နေရာနာယုတ်လေးသိနေဆိုင်လာပြီ။ဒီနာယုတ်အကြောင်းပြုပြီးတော့လေရာဂရောသမောဟတွေဖြစ်နေတာပဲ။ဒီနာယုတ်အကြောင်းပြုပြီးတော့ဇာတိစရာဓာတိမရဏတောကပရိတွေကဒီမီးတွေဖြစ်နေတာပဲလို့နှလုံးသွင်းလိုက်။အဲကြားမှုဖြစ်ပေါ်လာတဲ့အခါနှလုံးသွင်းလိုက်လို့ရှိရင်အဲဒီနာယုတ်ဟာလည်းပဲသာယာစရာမကောင်းဘူး။နာယုတ်သူရှိလို့လည်းပဲ ရာဂရောဂမောဟဇာတိဇရာအစရှိတော့တစ်ဆယ်နဲ့တပါးသောမိတွေဖြစ်ပေါ်နေရတယ်တဲ့မျက်မှောက်တင်လည်းဖြစ်ပေါ်တယ်သံဃာမှလည်းလျှောက်ပြီးတကလားဖြစ်ပေါ်သွားတော့မိလောင်စားတွေမိတုံတောက်လောင်နေတယ်လို့ပဲမဲ့လားထင်းလာမှာဒီလိုထင်မှမဝေကညာနေဖြစ်နိဗ္ဗာန်ညာနေဖြစ်လာ အဲဒါတရားအာရိနောနိဗ္ဗိနဆိုတဲ့ဉာဏ်တွေဖြစ်ပုံတွေကိုဟောထားတာပဲဒီသုတ်ကအဲဒီဉာဏ်တွေပြောင်းလို့နှလုံးသွင်းအောင်နာကဖြစ်တိုင်းဖြစ်တိုင်းနေရှုဖြစ်တိုင်းဖြစ်တိုင်းနေရှုတော့အဲဒီမှာအဲဒီကနာအကြောင်းပြုပြီးတော့ညာကဖြစ်တဲ့အခါလည်းရှိမယ်ဒေါသဖြစ်ကြတာကလည်းရှိမယ်မောဟဖြစ်တဲ့အခါလည်းရှိတယ်မရှုမိလို့ရှိရင်ဖြစ်မယ်ရှုမိလို့ရှိရင်မဖြစ်ဘူး ဇာရောဓမောကိလေသာဖြစ်ခြင်းအကြောင်းပြုပြီးတော့ဇာတိဇာပြာတိမရဏဘဝအတိတ်တွေဖြစ်ပြီးတော့ဒီမှာသွားမယ်။အဲဒီမိရစေတဘာတွေလောက်ပြီးတော့နေတာပဲ။ရှိရှိကလည်းပဲအကြာရကနေပြီးတော့ဇာရောဓမောဟတွေဖြစ်ပြီးဘဝတွေဖြစ်ဥဝနာသေးရသိဘူးသေးရဒီလိုဟာတွေအများကြီးဖြစ်ခဲ့ပြီ။နောက်လည်းပဲသံဃာဘဝတွေမှာဒီတိုင်းသာသွားနေမယ်ဆိုဒီလိုဖြစ်နေမှာအဲဒီမိတွေတခါလဲရှိအတိတ်တွေဘဝတွေကရော ယခုပစ္စုပန်ဘဝမှာနောင်နာကဘဝတွေမှာရောမြင်ရကနေပြီးတော့ຢာကရောဒမောဟဇာတိဇာတိမရဏစကြည့်တော့မိတွေဖြစ်ပွားလာပေါ့ຢာကနေပြီးဖြစ်ပုံနာယကစာယကစကြည့်ပြီးဖြစ်မလို့ဓဝါ၆ပါးလုံးဘုံလုံးနေရာတိုင်းကနေဖြစ်ပုံနေဟောရင်ဟောရင်ဒီကနာတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာထင်သွားမှာကိုမိတွေဟိုကဟိုကမိတွေဒီကမိတွေခါတယ်မိဘတွေကမိတွေတောက်နေတယ်လို့ပဲမတ္တဝါတွေဒုက္ခပြီးတဲ့မိတွေ တရားစိုးတွေနေရာတိုင်းကဖြစ်နေပါလားဆိုတော့ဒါတွေမြင်အောင်လည်းမြတ်စွာဘုရားဟောတယ်အဲနာဆိုတာအပန်ဤထင်ပေါ်ရာကြည်လင်တဲ့သဘောပဲသတ္တဗိကတာရဟဗုဒ္ဓဗတာရလက္ခဏာဘောတံသောတာဗတာရယုတ်တိ

အပန်တိုက်လောက်အပန်တိုက်ခိုက်လောက်အပန်ဆွဲညိလောက်ကြည်လင်နာတဲ့ကိုအပန်ဖမ်းတဲ့စိတ်တွေမှလည်းပဲသောတာနဲ့ခတ်တူတူနဲ့တူတယ်သူကအပန်နေသူကသွားသွားပြီးတော့ဒီမှာဝင်ပြီးတော့မိသူလည်းခတ်တူတူပဲနဲ့တူတယ်ဒီအဲဒီနားရုပ်ထဲမှာနားထဲမှာအမွေးလေးတွေရှိတယ်အတွင်းမှာအဲဒီအမွေးလေးတွေဟိုထဲမှာဝယ်ရလက်တိုင်လေးတွေလို့ခေါ်တယ်သူအဲဒီမှာအမွေးလေးတွေ

ကြည်လင်တဲ့သဘောတဲ့အပန်ရုပ်တိုက်ခဲ့တယ်ဆိုတာထင်တာပါပဲမှန်တဲ့ရိတ်ထင်တယ်လို့သူကလည်းပဲအပန်းနေထင်ပေါ်တာပေါ့ဒီနေ့ကအစင်းထင်ကြောင်းကောင်းကောင်းကြည်ပြီးဆိုတာလေဒီမှာလည်းပဲအပန်းထင်ကြောင်းကောင်းကောင်းကြည်ပြီးဒါပါပဲအပန်းထင်ကြောင်းကောင်းကောင်းကြည်ပြီးသူပေသူအာဝိသနာရတံလိုပဲဒီမှာတရေသူအာဝိသနာရတံတရေသူကြားရတော့အပန်ရုပ်တို့နဲ့အာဝိသနာရတံဝဲငင်ခြင်းကိစ္စကြီး အတန်စီတို့ဆောင်ဖို့ပေးသည်အတန်စီကိုစိတ်ကလေးအတန်စီရောက်သွားအောင်လို့သူကကျေးဇူးပြုပေးတာကြားတဲ့ကနေပြီးတော့အဲဒီနာနားတဲ့ကအတန်ထင်ပေါ်ရာဌာနကလေးမရှိရင်တော့အဲဒီအတန်ကိုမကြားနိုင်ဘူးအဆက်အသွယ်မရှိဘူးအခုတော့သူကနေပြီးတော့ဆက်သွယ်ပြီးတော့ပြလိုက်တော့ကြားတယ်။ဘာနဲ့တူတယ်လဲဆိုရင်အခုအတန်လွှင့်ရုံတွေကရေဒီယိုတွေအတန်လွှင့်လိုက်တယ်။

အဲ့လိုပဲနာယုတ်ရှိတော့နာယုတ်မှလာပြီးအတန်ငါတိုက်တာကိုအဲတန်လွင့်ရကနေပြီးအတန်လွင့်တော့ဗီဒီယိုလိုက်မှလာပြီးတော့တိုက်တယ်လို့ပဲဒီမှာနာယုတ်မှလာပြီးအတန်ငါတိုက်အဲနာယုတ်လာပြီးတော့တန်တိုက်တော့အဲ့ဒီအတန်လေးကိုဒီကသောတာဝိညာဉ်ကကြားတယ်အဲတော့နာယုတ်ကအတန်စီတို့ဆွဲဆောင်ပို့တာနဲ့တူတယ်တဲ့အတန်ကြောက်လို့သူကကျေးဇူးပြုတယ်အတန်စီတို့ဆောင်ပို့ပေးသည် သူ့ကိုမိပြုရာမှုဖြစ်ပြီးအဲရာမှုသောတာဝိညာဉ်လေးမိရပဲသောတာဝိညာဏသာအတ္တရဘဝပစ္စုဌာနတရားဖြစ်ခြင်းတရားမိရကြားတဲ့သဘောလေးဟာကြားသိတဲ့သဘောလေးဟာဒီနားလေးကနေပြီးတော့ဖြစ်တာပဲနားကိုမိပြီးတော့ဖြစ်တာပဲလို့ယောဂီပုဂ္ဂိုလ်ညာထဲမှာသင်ပြပါပါတယ်တဲ့ကြားတယ်ကြားတယ်မှားလိုက်လို့ချင်းဒါသင်ကြားတယ်ဆိုတာနားကပဲကြားတယ် <coughs> လက်တို့ခြေောက်တို့သိပင်နေရာတွေကမကြောက်ကြောဘက်ကမကြောက်ဘိုက်ကမကြောက်ခေါင်းမှလည်းသိပင်နေရာဘိုက်ကမကြောက်မျက်စိကမကြောက်နှာခေါင်းကမကြောက်ပါးစပ်ကမကြောက်အဲနောက်ဘက်ကနေပြီးမကြောက်ထိတ်တဲ့ကမကြောက်နားတွေကပဲကြားတာပဲကြားရင်နားတွေကလည်းကောင်းမှကြားတယ်မကောင်းရင်မကြောက်အဲဒီတော့သူ့ကိုမှီပြူးတဲ့နားရုပ်ကလေးမှီပြူးပြီးတကလားကြားမှုလေးဖြစ်တယ်ဆိုတော့ နာယုတ်ဟာကြားမှုဤတရားမရပဲတဲ့ယောဂီပုဂ္ဂိုလ်ညာနဲ့မှသင်ကြားဒီကနေကြားတော့တာပဲလို့ဒီလိုသိတာပါပဲအဲ့ဒါဟာသောတာပတ္တာရကိုလက္ခဏာနဲ့အရာသနဲ့ပြစုပ္ပထာနဲ့ပြီးပုံပဲဒါလေးတွေပဲနည်းနည်းမှတ်ရအောင်လို့နည်းနည်းဆိုရအောင်လို့ဒီတစ်ပုဒ်လောက်တော့နောက်နောက်ပုဒ်တွေတော့ဆိုဖို့မလိုပါဘူးတော်လေးကြည်သွားမှာအပန်းထင်ကြောင်းကောင်းကောင်းကြည် သာသိကြောင်းကောင်းကောင်းကြည့်သည်အသာသိကြောင်းကောင်းကောင်းကြည့်သည်အသာသိကြောင်းကောင်းကောင်းကြည့်သည်အသာစီတို့ဆောင်ပုတ်ပေးသည်အသာစီတို့ဆောင်ပုတ်ပေးသည်အသာစီတို့ဆောင်ပုတ်ပေးသည်အသာစီတို့ဆောင်ပုတ်ပေးသည် သူကိုမိပြုကြားမှုဖြစ်သည်သူကိုမိပြုကြားမှုဖြစ်သည်သူကိုမိပြုကြားမှုဖြစ်သည်သူကိုမိပြုကြားမှုဖြစ်သည်အတား၌ပြီးရိုက်ဤသုံးမည်သာသနာ့ပြီးရိုက်သုံးမည်မမပါရင်နာနာယုတ်၌ပြီးရိုက်ဤသုံးမည်နာယုတ်၌ပြီးရိုက်သုံးမည် နာယုံ၌စိတ်သုံးပြီးနာယုံ၌စိတ်သုံးပြီးအဲနာယုံဩဒသာရယုတ်ကိုလက္ခဏာနဲ့ရာသနဲ့ပြစုဏနဲ့ပြီးပါလက္ခဏာလည်းပြီးရင်ဘယ်လိုပြီးရမလဲ။တန်ထင်လောက်အောင်ကြည်နေတဲ့သဘောပဲ။နားကောင်းတဲ့သဘောပေါ့လေ။နားကောင်းတယ်ဒါတော့ပါပဲ။စာသုံးကတော့ကြည်တယ်လို့ပြောရတာပေါ့။နားကောင်းတယ်။အပန်း ထင်ထင်ပေါ်လောက်အောင်ပန်ကြားရလောက်အောင်လို့နားကောင်းနေတဲ့သဘောပဲအဲတော့ဒီနာကြည့်လို့ကြားရတော့ကိုအပန်နဲ့အသိနဲ့အပန်နဲ့သိပြီးလည်းနဲ့ဆက်သွယ်ပေးတဲ့သဘောတန်စီတော့ဆောင်ဖို့ပြီးအပန်ကြားရအောင်လို့ဒီနာကကျေးဇူးပြုနေတာပဲနာကကြားတဲ့ကနေဆက်သွယ်ပေးတာပဲသူတို့ထင်ကြားရတာနာကအရာသခေါ်သူ့အလုပ်ပဲနာယုတ်ကဒါပဲသူ့အလုပ်က

အပန်းနဲ့အပိနဲ့ဆက်သွယ်ပေးတဲ့သဘောလေးထင်တာဒီကြားမှုလေးကဒီကနေကြားနေတယ်ဒီကနေဖြစ်နေတယ်ကြားမှုဤတရားမိရာပဲသူတို့လည်းပဲထင်နေတာပါပဲမပြောတာတင်နေတာရှိရမယ်ယောဂီကသိနေတာအဲဒီလိုသိရမယ်တဲ့ဒါသိဖို့လိုပါတယ်ပြီးတော့ပတ္တာအာရိဒပတ္တာယုတ်အပန်ယုတ်တွေတဲ့အပန်ယုတ်တွေဆိုတာ သူတို့ကတော့နားထဲမှာလာပြီးတော့ထင်ပေါ်တဲ့သဘောပဲနားထဲမှာနားထဲမှာလာပြီးထင်ပေါ်တဲ့သဘောမျက်စိထဲနဲ့တိုက်ခိုက်ထင်းပြီးဆိုလိုပဲနားရုပ်ထဲနဲ့တိုက်ခိုက်ထင်းပြီးတဲ့နားမှာလာပြီးတော့တိုက်ဒါထင်ရှားတယ်ဒါဟိုအစင်းနဲ့ပိုးထင်ရှားလာတယ်သူကကြားတယ်ကြားတယ်မှရင်အတန်ကြီးဟာတခါလဲနားထဲဝင်တိုက်တာ အခါတရံဘေးနာလိမ့်ပြီးတော့လာတယ်လို့တော့ထင်ရတယ်ဟိုအပန်းနေလိုက်တာအလုံးကြီးလိမ့်နေတယ်လို့ပဲအကြီးကျယ်တစ်ခါတခါထင်တယ်နားထဲဝင်တိုက်သွားရတယ်လို့နားရုပ်ထဲနဲ့တိုက်ခိုက်ထင်းပြီးတဲ့နာယုထဲနဲ့တိုက်ခိုက်တင်ပြီ။နောက်ပြီးတော့သောတာဝိညာဏတ္တ

စိတ်ဆိုးစရာအာရုံလည်းရှိတယ်အဲ့ဒီအာရုံရှိမှပဲစိတ်ဆိုးစရာမုန်းစရာတွေဖြစ်လာနိုင်တယ်အဲ့ဒါလိုပဲသူကကြားတယ်ဆိုတာလေကြားစရာအတန်လေးရှိမှအတန်မကြီးပဲနဲ့ကြားလို့မဖြစ်ဘူးသူကကြားမှုလေးဖြစ်ပေါ်ရအောင်လို့ကျေးဇူးပြုတာတဲ့သူอืมကြားမှုဤအာယုံဖြစ်ဖြင့်သူကကျေးဇူးပြုပါတယ်မျက်စိထဲနဲ့တိုက်ခိုက်ခြင်း

ဒီမြင်မြင်သိတဲ့သဘောဟာမြင်ရတဲ့အစင်းတွေစီရောက်ရောက်သွားသလိုပဲကြားကြားသိတဲ့သဘောကလည်းပဲကြားတဲ့အတန်စီကိုရောက်ရောက်သွားတယ်အဲဒါကအဲသူရဲ့ပြစ္ဆုတ်ထားမယ်အဲဒီဟာလက္ခဏာရတာပြစ္ဆုတ်ထားမယ်ကြားတယ်ကြားတယ်မှလို့ရှိရင် ကြားတဲ့သာဟာနားတဲ့မှာလာပြီးတိုက်ခိုက်သလိုထင်ရတယ်။ကြားရုံမျှသဘောလေးပဲဒီလိုလည်းထင်တယ်။အဲပြီးတော့ကြားသိမှုလေးကသူ့စီရောက်ရောက်သွားတယ်အသားစီကိုရောက်ရောက်ပြီးတော့သိပြီးသွားတာပဲဒီလိုလည်းထင်တယ်။အဲဒါဟာကြားတဲ့အပန်ရုပ်ကိုလက္ခဏာရတာပိစုပ္ပထာနဲ့ယောဂီပုဂ္ဂိုလ်မှာသိပုံပါပဲအဲဒီလိုသိရမယ်။

နာယုတ်ကိုမှီပြုပြီးတကရာကြားမှုလေးဖြစ်သွားနာနားတွေကပဲမှီပြီးတော့ဖြစ်တယ်ဒီကြားသိမှုကဒီပြနေရာကမဖြစ်ဘူးပြီးတော့သူကလည်းပဲအပန်ကိုပဲအာရုံပြုတယ်ဒီပြအာရုံပြုအသင်းတို့အနာတို့အရသာတို့သိရင်ဘာမှအာမှုကြားတယ်အပန်လေးရပါအပန်လည်းပဲအပန်မျှပဲသူကပညာအာရုံတွေမရောက်သေးဘူးယောက်ျားမိန်းမစသည်ဒါတွေမရောက်သေးဘူးအဲအပန်ကိုမျှ အတန်ကိုမျှလေးကြားတာကြားရုံသိရရုံမျှလေးပဲသောတာဝိညာဉ်ဆိုတာပြီးတော့အသားစီကိုမျက်နှာလဲနေလို့ရှင်းစုဥဒနေသလိုပဲအသိဉာဏ်ရှင်းစုသူပြုနေဆိုတာဟောပတ္တာဘိကပတ္တာဘိမုခဘာပစ္စုပ္ပဌာနာပတ္တာရဏဘိမုခဘာပစ္စုပ္ပဌာနာပတ္တာယုံအသားအာယုံစီကိုရှင်းစုပြုနေအသားကိုခါရှားနေတယ်လို့အသားကိုဖမ်းယူမလို့သူအဲ မျက်နှာလှည့်ပြီးတော့နေသလိုအဲဒီလိုထင်ရတယ်ကြားတယ်ဆိုရင်အတန်းစီပဲလှည့်ကြားတယ်ဆိုရင်ဒီကလေးအတန်းစီဥတိုင်းလှည့်ရလို့ဒီလိုထင်ရအဲဒါကပိစုပ္ပံအဲဒါလက္ခဏာရတာပိစုပ္ပံဒီသုံးပါးနဲ့ပြီးရမယ်တဲ့ဒါကလည်းပြီးပါသေးကျူးလိုက်မှလိုက်ရင်ပြီးတာပါပဲအဲဒီလိုပထမစကားစားမှာသောတာ द्वार သတ္တာယုသောတာဝိညာဉ်ဒီသုံးပါးပေါ့ နောက်သောတာပန်ဖတ်တာပြီးတော့ခံစားမှုဝေဒနာအဲဒီ၅ပါးသောတရားတွေသူ့လက္ခဏာနဲ့သူ့ရာသနဲ့သူ့ပစ္စုပ္ပန်နဲ့သိအောင်လို့ယူရမယ်ယူပါများတဲ့ခါကျတော့အဲ့ဒါလေးတွေအဖြစ်အပျက်ကလေးတွေနဲ့မြင်လာလိမ့်မယ်ကြားပြီးရင်ကြောက်သွားရင်ကြားပြီးရင်ကြောက်သွားရင်ကြားပြီးရင်ကြောက်သွားရင်မမြဲတာတွေလည်းသိလာဒါထင်ရှားပါရဲ့ဒီဥစ္စာတော့ကြားတာကတော့အထူးသဖြင့်ထင်ရှားတယ်ကြားတယ်ဆိုရင်ရှိမရှိတော့ဘူးကြားတယ်ဗာလည်းမရှိဘူးကြားသီးသားလေးလည်းမရှိဘူးကြားတယ်ဆိုရင် ကြားတယ်အတန်လည်းမရှိကြားစီတယ်လည်းမရှိဘူးပြီးရင်ပြောက်ပြောက်သွားတာလည်းသူကအဲအပိုင်းပိုင်းနဲ့တခါလဲတပိုင်းစီတပိုင်းစီလေးပြောက်ပြောက်သွားတာတွေတွေ့ရတယ်အဲဒါအပူပြီးတော့ထင်ကြတယ်အဲဒီလိုသိရတဲ့အခါကာလမှာကြားသိမှုနဲ့စပြီးတော့ကိလေသာတွေမပြည့်ဘူးဒီလိုမသိမိတဲ့အာယုန်နဲ့စပြီးတော့ကိလေသာတွေပြည့်လာကိုနာအကြောင်းပြုပြီးတော့လဲကိလေသာတွေဖြစ်တယ်ရာဂာမိဒေါသမိမောဟမိဆိုတာတွေပေါ့သူက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

akanụ na-etinye mbe idi o ku gbụ amala ebe ahar na ngwlile ka ụmụ ụyagrị ole ner mole gbe ibe gara akaụn aka onyenw na-eyik boalil a na ngwa akaụya k nye n n-e ada ei nya gudu agụgụ puga nibaaiy bụọzrmi na r eri bụ ihe ra ya

ထို့တူကြားတဲ့အတန်နဲ့စပ်ပြီးတော့လည်းလောင်နေကြားတဲ့အတန်နဲ့စပ်ပြီးတော့အတန်ကောင်းလေးကြားလို့ရှိရင်ตายရတဲ့ຢာကမိလောင်တယ်မကြိုက်တာကြားလို့ရှိရင်ဒေါသမိလောင်တယ်အဲကြားတဲ့အတန်အတန်ရုံမျှဖြစ်ဖြစ်မျှသဘောမဟုတ်ဘဲနဲ့ပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလန်းပြီးတော့အဲ့ဒါအမြဲရှိနေတဲ့အရင်ကလည်းဒီလူပဲအခုလည်းဒီလူပဲဟွန်းကြားတဲ့အတန်အတန်ရှင်မှာရောက်ပြီးတော့ပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလန်းသွားပြီအဲ မောဟမီဖြစ်မြဲနေတာပဲအဲချမ်းသာနေတာပဲပုဂ္ဂိုလ်သတ္တဝါပဲအဲဒီလိုဆွဲလမ်းသလို့ရှိရင်ဒါမောဟမီယာဂမီဒေါသမီမောဟမီကြာကနေပြီးလောင်းနေကြားသိတဲ့သဘောလေးလည်းဒီတိုင်းပဲကြားသိတိုင်းကြားသိတိုင်းကကြားသိရတဲ့သဘောကောင်းကောင်းလေးကြားသိရလို့ရှိရင်သာတယ်မကောင်းတာကြားသိရရင်ဖြင့်သိဆိုးတယ်ယာဂမီဒေါသမီလောင်းတာကြားသိတဲ့သဘောလေးကရင်ကလည်းကြားတာပဲခုလည်းကြားတာပဲရင်ကသိနေတဲ့ငါကပဲကြားသိသွားတာပဲမြဲနေတာပဲထင်လို့ရှိရင်ဒါက မောဟမိလောင်တာနေစာမြဲတဲ့နေရာနဲ့ထင်ပြီးမောဟမိလောင်အဲ့ဒါကြားတာလေးကောင်းတယ်လို့ထင်လို့ရှိရင်လားဟိုချမ်းသာတဲ့နေရာနဲ့ထင်တယ်ဒုက္ခနေရာနဲ့ဆွဲလာပြီးတော့မောဟမိလောင်ကြားတာဟာငါပဲပုဂ္ဂိုလ်သတ္တဝါပဲဒီလိုဆွဲလာလို့ရှိရင်ထင်တာအတ္တဆွဲနဲ့မောဟမိလောင်တော့အဲဇာကရောတာမောဟမိလောင်နဲ့အဲကြားတိုင်းကြားတိုင်းမသိမှုအကြောင်းပြုပြီးတော့ကိလေသာတွေဖြစ်ကိလေသာကနေပြီးကောင်းသောချမ်းသာအောင်အာထုတော်ကာနေဖြစ်သွားလို့ချင်းဘဝတည်ဖြစ်ရ သာတိမီလောင်နဲ့ဆရာဘွားအိုရတဲ့ဇာမီလောင်နဲ့အဲနောက်ဆုံးတစ်နေ့ကျသေရတဲ့မရဏမီလောင်နဲ့အဲဒီဆရာဘွားမှာအကြောင်းညွှတ်တဲ့အခါကာလတွေမှာစိုးရင်ရတယ်ပူဆွေးရတယ်ငိုကြွေးရတဲ့သောကပရိတွေပါအစရှိသောမိတွေပေါ့အဲကိုစင်းစင်းစင်းမျိုးမျိုးတွေဖြစ်ရတဲ့ဒုက္ခဒေါမနတာမိတွေလောင်းသွားတယ်လို့အဲဒါတွေအဲဒီလိုမိတွေလောင်းနေပါတယ်ကြာကနေပြီးတော့ ကောင်းသောခံစားမှုမကောင်းသောခံစားမှုတွေရှိတယ်ကြားလို့ကောင်းတာမကောင်းတာတွေအဲဒါတွေအကြောင်းပြုပြီးကောင်းလို့ရှိရင်ပါရတယ်ရာဂမီးလောက်မကောင်းလို့ရှိရင်လည်းစိတ်ဆိုးတယ်စိတ်ပြစ်တယ်ဒေါသမီးလောက်ကောင်းစားခြင်းနဲ့ရာဂမီးကောင်းစားခြင်းပြီးတော့ကောင်းအောင်လို့အားထုတ်တယ်အားထုတ်ခြင်းကြောင့်ဘဝအသစ်ဖြစ်တယ်ဖြစ်ရဘဝမှာဟောဇာတိမီးလောက်နောက်ကိုအဲ့ဒီဘဝမှာအိုရမယ်အဲ့ဒီဘဝမှာသေရမယ်ဇာမီးမရဏမီးအဲ့ဒီဘဝမှာအကြောင်းမညို့လို့ရှိရင်ဆိုရင်ပူဆွေးငွေကြွေးမှုတွေဖြစ်ရမယ် ဒေါသပရိဒေါဒုက္ခသမဏဥပါယသမီးတွေပေါ့လေအဲ့ဒီမီးတွေဒီလိုလောင်းနေပါတယ်တဲ့ကြာကနေပြီးတော့သူကမီးတွေကလောင်းစရာပေါ်တယ်လောလောဆယ်လည်းပဲຢာကတော့တာမောဟမီးတွေလောင်းတယ်အဲဒီယုံနာတရားတွေမရှိမိခြင်းကြောင့်ကုသိုလ်အကုသိုလ်ဖြစ်ပြီးဘဝသည်ဖြစ်ရမှာအဲဒီဖြစ်ရကနေပြီးအဲဇာတိဇာတိမရဏသောကပိတိဝမီးတွေအဲဒါတွေလောင်ပြီးတော့သွားတယ်အဲဒါကြောင့် 30တပါးသောမိတွေလောင်းနေပါတယ်တဲ့မျက်စိမျက်စိကမြင်ရမှာလည်း30တပါးသောမိတွေလောင်းသလိုနားကကြားရမှာလည်းပဲနားကိုလည်းလောင်းနေတယ်လို့ဆိုရတယ်သို့တော်လည်းနားလေးတစ်ခုတည်းတော့မဟုတ်ဘူးအကုန်လုံးပေါက်စားပြီးတော့ဖြစ်တာနာရောအပံရောကြားသိမှုရောကြားတွေ့မှုရောကြားပြီးတော့ကောင်းမကောင်းခံစားမှုလေးတွေရောအဲ့ဒါတော့အကုန်လုံးစုပေါင်းပြီးတော့မှဒီမိတွေကတော့လောင်းတာတစ်ခုတည်းတော့မလောင်းဘူးသူကအကုန်လုံးစုပေါင်းပြီးတော့လောင်းတာ အဲကြားရကလည်းပဲနားကိုလည်းလောင်တယ်အပံကိုလည်းလောင်တယ်อืมပြီးတော့ကြားပြီးတဲ့သောတာဝိညာဉ်ကိုလည်းလောင်တယ်ကြားတွေ့တဲ့ဖသကိုလည်းလောင်တယ်ကြားပြီးတော့ခံစားတဲ့ဝေဒနာကိုလည်းလောင်တယ်ငါးမျိုးသောတရားတွေကိုရဲရဲပြမတောက်လောင်နေတယ်တဲ့ဘာတွေတုံးဆိုရင်ဇာဂာမိဒေါသမိမောဟမိအဲဒီအဲ့ဒီကြားကြားမှုအကြောင်းပြုပြီးတကလား ကုသိုလ်ကအကုသိုလ်ကဖြစ်ပြီးကံကနေအကျိုးပေးတဲ့အခါကာလကြတော့ဇာတိဇာပြာတိမရဏတောကပရိဒေဝမိဟိုဝဆင်းရဲတန်မြာမိတွေလောင်သွားပါတယ်အခုလူတွေယခုဘဝမှာဘဝသည်ဖြစ်လာရတယ်ကြည်ရဘဝကတဖြည်းဖြည်းအိုရတယ်ဒီနေ့ကျရင်ပြရမှာပဲမသေးခင်နဲ့ဆိုရင်ကုသွေးတွေဖြစ်ရတယ်ငွေကြွေးမှုတွေလည်းပဲအကြောင်းညွတ်သက်ခါကလာဖြစ်ရကိုဆင်းရဲစီဆင်းရဲတွေအမျိုးမျိုးတွေလည်းဖြစ်ရပြီစိတ်ပူပန်တာတွေလည်းဖြစ်ရပြီ အဲ့ဒါတွေဘယ်ကလာတော့ဆိုစီစီသောဘဝတွေကအဲ့ဒီလိုမျက်စိတို့နားတို့စသည်ကိုဆွဲလန်းပြီးတော့ဖြစ်လာခဲ့တာစီစီသောဘဝတွေကမျက်စိနားစသည်တွေကိုမီးအဲ့ဒီကမီးတွေတောက်လာခဲ့တာလောင်းလာခဲ့တယ်အခုလောလောဆယ်မှာလည်းဒီခါမြင်နိုင်ကြတိုင်းနေမှာအဲမြင်ရကြရကနေပြီးတော့ဇာကရောသမောဟတွေမီးတွေလောင်နေတယ်ဒီကနေပြီးမရှိမိမမမိလို့ရှိရင်အဲဒီလိုမြင်ရကြရတာတွေအကြောင်းပြုပြီးတော့ကောင်းစားချမ်းသာအောင်လို့ကြောင်းကြ ဇဘာဆိုင်အာထုတ်တဲ့ကံကုသိုလ်ကအကုသိုလ်ကံနဲ့ချင်းအဲဒီကံကအကျိုးပေးတဲ့ခါကျတော့ဇာတိဇတိမရသောကပိရိဝါမိတဲ့ခါလဲလောင်ပြီးတော့သွားမှာပေါ့အဲဒီလိုကြီးတယ်ပဲဘဝတန်တရားတွေလောင်ပြီးတော့သွားပါတယ်အဲဒီသတ္တသီးသောမိတွေကိုငင်းအောင်လို့အာထုတ်ဖို့ရတာတော့မြင်တိုင်းကြားတိုင်းတော့အားထုတ်ပါပေါ်တိုင်းပေါ်တိုင်းတွေကရှုမှတ်ပြီးတကလားအာထုတ်သွားဖို့ပါပဲအဲဆရာအောင်တို့က နာကိုနာကိုရေရေပြောင်ပြောင်တောက်လောင်နေသည်ရေရေပြောင်ပြောင်တောက်လောင်နေသည်အပန်တို့ကိုသံတို့ကိုကြားရသောသံတို့ကိုကြားရသောသံတို့ကိုရေပြောင်ပြောင်တောက်လောင်နေသည်ရေပြောင်ပြောင်တောက်လောင်နေသည် ญาติမူญาติမူသောတဝိညာဉ်ကိုသောတဝိညာဉ်ကိုရေပြောင်မြောင်တောက်လောင်နေသည်ရေပြောင်မြောင်တောက်လောင်နေသည်ญาติမူญาติမူခတ္တကိုခတ္တကိုရေပြောင်မြောင်တောက်လောင်နေသည်ရေပြောင်မြောင်တောက်လောင်နေသည်ญาติ ဓာတွေ့ခြင်းကြောင့်ဓာတွေ့ခြင်းကြောင့်ခံစားမှုကိုခံစားမှုကိုရေပြောင်ပြောင်တောက်လောင်နေသည်ရေပြောင်ပြောင်တောက်လောင်နေသည်အဘယ်ဖြင့်လောင်မနည်းဟုမူအဘယ်ဖြင့်လောင်မနည်းဟုຢာဂာမိဖြင့်ຢာဂာမိဖြင့်ဒေါသမီဖြင့်ဒေါသမီဖြင့်မောဟမီဖြင့်တောက်လောင်သည်မောဟမီဖြင့်တောက်လောင်သည် ဘဝသည်ဖြစ်ခြင်းဘဝသည်ဖြစ်ခြင်းသာတိမိဖြင့်၎င်းသာတိမိဖြင့်၎င်းဟိုရခြင်းဟိုရခြင်းသရာမိဖြင့်၎င်းသရာမိဖြင့်၎င်း သေရခြင်းသေရခြင်းမရဏမိဖြင့်၎င်းမရဏမိဖြင့်၎င်းသို့ဤပူဆွေးရခြင်းသို့ဤပူဆွေးရခြင်းဘောကာမိဖြင့်၎င်းဘောကာမိဖြင့်၎င်းဟူကျွေးရခြင်းဟူကျွေးရခြင်းပရိဒေဝမိဖြင့်၎င်းပရိဒေဝမိဖြင့်၎င်းကိုဆင်းရဲအမျိုးမျိုးကိုဆင်းရဲအမျိုးမျိုးဒုက္ခမိဖြင့်၎င်းဒုက္ခမိဖြင့်၎င်းသိဆင်းရဲအမျိုးမျိုးသိဆင်းရဲအမျိုးမျိုးဒေါမနတာမိဖြင့်၎င်းဒေါမနတာမိ ဖြစ်၎င်းသိပြင်းစွာပူပန်ရခြင်းသိပြင်းစွာပူပန်ရခြင်းဥပါယတမိဖြင့်၎င်းဥပါယတမိဖြင့်၎င်းတောက်လောင်နေသည်ဟုတောက်လောင်နေသည်ဟုမြတ်စွာဘုရားဟောကြားတော်မူသည်မြတ်စွာဘုရားဟောကြားတော်မူသည်အဲဒါနာကနေပြီးတော့မိရီလောင်းနေကုန်တဲ့ထို့တူပါပဲနှာခေါင်းကလည်းပဲ ဒီလိုလောင်းနေတာပါပဲနှာခေါင်းကလည်းနှာခေါင်းကလည်းပဲနှာခေါင်းကအနတ်နာတိုင်းနာတိုင်းပေါ်တယ်တို့ကျုပ်သွားကြတယ်မြတ်စွာဘုရားပါဠိတော်တွေတိုင်းဆိုရင်ကြာတော့သက္ကတကနဲ့ဟိုဟာသတ္တုတွေပဲဖြစ်နေတာပဲနှာခေါင်းနဲ့နှာခေါင်းဖြင့်နာသိရတဲ့အနတ်နာသိမှုကာနာဝိညာဉ်စိတ်ကလေးတဲ့နာသိတဲ့သဘောလေးအဲတော့အဲဒီ အနံ့နဲ့စိတ်နဲ့တွေးမှုဖာတာနှာခေါင်းထဲမှာအနံ့လေးတွေးတာဖာတာနှာခေါင်းထဲကနေပြီးတွေးတာပဲသူကဒီဖာတာအဲအားလေးတွေးတော့ကောင်းကောင်းလေးဆွဆွလိုက်ခံစားတဲ့ဝေဒနာလေးအဲဒီ၅ပါးသောတရားတွေကိုမိတွေလောင်းနေတယ်တဲ့ဗာမိတွေတော့ဆိုခုပြောတဲ့ဇာဂာမိဒေါသမိမောဟမိသာရိဇာပြာတိမရဏတောကပိရိယောဥပါယသာမိဒီ၁၀ပါးသောမိတွေလောင်းနေပါသည်ဒါကနှာခေါင်းကနားနေဘူးလောင်းနေဘူး လျာကလည်းပဲထို့တူပဲအရာသာစသည်တန်စသည်တိုက်လျာလည်းရှိတယ်လျာရှိမှလည်းအရာသာလေးတွေပေါ်နိုင်တယ်အရာသာယုတ်လည်းရှိတယ်အဲအရာသာကိုသိတဲ့စိတ်ကလေးလည်းရှိတယ်ရောအရာသာသိတယ်ဆိုတော့အရာသာလေးနဲ့စိတ်ကလေးနဲ့တွေ့မှသိနိုင်တာမတွေ့မသိနိုင်ဘူးအဲဒါတွေ့တွေ့တဲ့သဘောလေးလည်းရှိတယ်အဲတွေ့သွားတော့ကိုကောင်းကောင်းနဲ့ဆိုးဆိုးလိုက်ရတာလေးခံစားရတဲ့သဘောလေးရှိတယ် အဲ့ဒါ၅ပါးသောတရားတွေလျာအရသာအရသာကိုသိမှုအရသာနဲ့သိနဲ့တွေ့မှုအရသာကောင်းလိုက်ဆိုလိုက်ခံစားမှုအဲဒီ၅ပါးသောတရားတွေကို၁၀ပါးသောမိတွေလောင်းနေပြီဇာကရောတာမောဟဇာတိဇာတိမရဏတောကပြီးတော့၁၀ပါးသောမိတွေလောင်းနေပြီဒါကစားမှုအကြောင်းပြုပြီးတော့ဖြစ်နေတာပေါ့ စားတဲ့ခါကလားကောင်းတာလေးတွေစားရလို့စားရတယ်မကောင်းတာစားရရင်သိပြက်တဲ့ကောင်းကောင်းလေးတွေကို တောင်းတာလေကောင်းတာစားသည်ဖြစ်စေမကောင်းတာစားသည်ဖြစ်စေငါပဲသူပဲအဲအသက်ရှင်နေတယ်ကောင်းပဲမြဲနေတာပဲစားသည်ဖြင့်အဲဒီလိုဆိုလာလို့ချင်းမောဟမိကလောင်းနေတာပေါ့အဲသာတိမှုလေးရဲ့အဖြစ်အပျက်ယုံနာလေးတွေမသိလို့ရှိရင်အဲလိုစားရတာလေးတွေပဲပါနှစ်သက်ပြီးတော့ ယခုစားတာလည်းသဘောကျတယ်နောက်ကကလည်းစားတော့ခံစားနေရတယ်လည်းသဘောကျတယ်အဲဒီလိုပဲသဘောကျတော့ကိုနောက်ကကလည်းကောင်းစားရည်တွေအတွက်အားထုတ်တော့နောက်ကကလည်းဆိုယခုဘဝတွင်လည်းကောင်းစားရည်တွေရှိပါတယ်အဲဒါတွေအားထုတ်တော့ကုသိုလ်ဖြစ်တာလည်းရှိအကုသိုလ်လည်းဖြစ်တာလည်းရှိတယ်အဲဒီကုသိုလ်အကုသိုလ်ကံတွေအကျိုးပေးလို့ဘဝသည်ဖြစ်တဲ့အခါကလည်းဇာတိဇာပြာတိမရဏဒုက္ခပြီးတော့ဒုက္ခဒေါမနတာဥပါဒာမိလောင်သွားလိမ့်မယ်။ဒါကြောင့် သာတိယာကလည်းပဲ30တပါးတော့မိတွေလောင်းနေပြီတဲ့တွင်းကရောပြင်းကရောဘုံလုံးလောင်းနေတယ်လို့ဆိုတာဒါညာထဲမှာထင်ရမှာပေါ့မိလောင်ကြတွေပေါ်တယ်နံပေါ်တယ်လို့ဒီကိုလုံးမှာဒါကောင်းနေကြည့်သေးတယ်ဟိုမှာအကိုလုံးမပြန့်သေးဘူးမျက်စိရယ်နားရယ်နှာခေါင်းရယ်လျှာရယ်လေးခုကြည့်သေးတယ်ဒီတဝိုက်ကလေးကြည့်သေးတယ်အကုန်လုံးမပြန့်သေးဘူးဟောနောက်တစ်ခါကိုကြတော့မှအဲဒီမှာဒီကိုလုံးပြန့်လာတာ

ကိုဖြင့်တွေ့၍ထီသောဖတ်တာကိုအာရိတော်ရဲ့တင်ဝန်တော်လုံးအာယိကာသံပါတာပစ္စယကာသံပါတာဟုသောအကြောင်းကြောင့်ယံပိဝေဒုက္ခဝါချမ်းသာတော်လိဖြစ်သောဒုက္ခဝါဆင်းရဲတော်လိဖြစ်သောအာရုကံဝါမဆင်းရဲမချမ်းသာတော်လိဖြစ်သောယံပိဝေရိတာခြင်းခံစားမှုတဲ့ဥပ္ပဒိဖြစ်ပေါ်လာ၏တံပိဒုက္ခခံစားမှုကိုလိအာရိတံရဲ့ပြမတော်လုံးအာယိ

သူကကျယ်ဝန်းတယ်ဆိုတာတရားအထုတ်တဲ့အခါလဲချူရတာအများဆုံးပဲကကားတော်ရကတော့သူကနှနာကျယ်ဝန်းတာဟုတ်မျက်စိဆိုတာကမျက်လုံးနှလုံးရှိတာပဲဒီနေရာကပဲမြင်တယ်ဒီပြနေရာမမြင်နိုင်ဘူးနားကလည်းနှစ်ခုရှိတယ်ဒီကပဲကြားနေတယ်နှာခေါင်းကလည်းပဲနှာခေါင်းပေါက်ကလေးနှစ်ခုရှိဒါသူ့ကျဲတော့မကျဲဘူးအဲဒီကပဲနားနိုင်တယ်သူကလျာကလည်းပါဇာထဲကသူကတစ်ခုပဲရှိတယ်တဌာနပဲရှိဒီပြနေရာမရှိဘူး ကိုယ်ဆိုတာကတကူလုံးပဲကိုယ်ဆိုတာကတော့ဖြင့်အသားသွေးတွေသို့ပြီးတော့နေတဲ့နေရာတွေမှန်တယ်ညခရပဇာရတွေအကုန်လုံးရှိနေတာကိုကြည်ရုပ်တွေအပြားလေးတနေရာလောက်တော့မလောက်ဘူးတကူလုံးမှာအကုန်လုံးရှိတယ်အတွင်းရောအပြင်ရောပဲလားအပြင်ပန်းလေးတွေမဟုတ်ဘူးအတွင်းရောအတွင်းမှာတွေအသားတွေကလည်းရှိတယ်ကြောတွေကလည်းရှိတယ်သွေးတွေကလည်းရှိတယ်အယိုးတွေကလည်းရှိတယ်နေရာကအနှံ့ပြပဲတကူလုံးမှာတယ် အဲဒါကောင်းသောအတွေ့အထိမကောင်းသောအတွေ့အထိနဲ့သူကတွေ့တာအဲဒါမှလည်းပဲဇာရောသမောဟစိုက်တဲ့၁၀ပါးသောမိတွေလောင်းနေပါတယ်တဲ့ဘယ်လိုလောင်းလုံးဆိုတော့ဒီကိုယ်ဖြင့်တွေ့ထိပ်ပြီးဒီတိုင်းဒီတိုင်းဝိပဿနာဉာဏ်ဖြင့်မရှုမိတဲ့ပုဂ္ဂိုလ်တွေအဲဒီယုံနာအဖြစ်အပျက်ကို မသိတဲ့ပုဂ္ဂိုလ်တွေကပါရဇာရှိရင်သာယာပြီးဇာကမိလောင်တာပေါ့လေကိုယ်ကတွေ့ထိတာလေးတွေအတွေ့အထိအကောင်းလေးတွေအကြောင်းပြုပြီးတော့ ကြာကမီးလောင်တွေ့ထိအကောင်းလေးတွေနဲ့တွေ့ခြင်းထိခြင်းနဲ့အဲဒီတွေ့ထိကောင်းလေးတွေဖြစ်ခြင်းနဲ့နာတို့ကအလိုကြီးနေမကောင်းတာတွေနဲ့တွေ့ထိလို့ရှိရင်လည်းစိတ်ပြည့်တဲ့စိတ်ဆိုးတယ်ပြီးတော့ကောင်းသောတွေ့ထိတွေနဲ့တွေ့ခြင်းများနဲ့မရသေးတာတွေကိုရခြင်းနဲ့ရပြီးတာတွေကိုတွေ့ထိပြီးတကလားသုံးဆုံးခံစားခြင်းနဲ့အဲဒါကိုယ်တည်းကအများကြီးရှိပါတယ်ဒီတွေ့ထိတွေအမှန်ကောများကြပါတယ်ကျေဝန်းပါတယ် အဲဒါယာဂာမိဒေါသမိမောဟမိတွေထိုက်တရားလျော်စွာလောင်းနေပါတယ်တဲ့ဒုတိယနေဘာမှမလောင်ဘူးဆိုတော့မှမောဟမိကတော့လောင်းနေတာပဲယာဂာနဲ့နှိမ့်သက်မှုလည်းမဖြစ်ပါဘူးထားအောင်တော့ဒေါသနဲ့စိတ်ဆုံးမှုလည်းမဖြစ်ဘူးထားအောင်တော့မောဟဆိုတာကတော့ဖြစ်မြဲတည်နေတဲ့မြဲတည်နေတဲ့အရာဝတ္ထုအနေအားဖြင့်လည်းထင်တယ်ချမ်းသာနေကောင်းနေတဲ့အနေအားဖြင့်လည်းထင်တယ်ငါကောင်းသူကောင်းမဲ့အသက်ကောင်းမဲ့ဒီလိုလဲထင်တာကိုအဲဒီလိုထင်တဲ့တရားမောဟမိတွေဖြစ်တယ်မောဟမိတွေလောင်းတယ် အဲဒီယုံနာဖြစ်ဖြစ်ကလေးတွေကိုမရှုတော့မှလို့မပြီးတဲ့အတွက်ငါပဲထင်ပြီးတော့ကောင်းသောချမ်းသာခြင်းလို့ကောင်းသောချမ်းသာအောင်လို့အားထုတ်တဲ့အခါကုသိုလ်အကုသိုလ်ကနေဖြစ်ပြီးဒီကအကျိုးပေးတဲ့အခါဘဝသည်ယုံနာနဲ့တရားဇာတိမိလောင်လာအဲဒီတရားဘဝမှာအိုရတယ်ဇာမိလောင်တယ်တရားဘဝမှာသေရတယ်မရဏမိဆိုရင်ဇပူဆွေးစရာတွေတွေ့ပြီးတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယတာတွေအဲဒါတွေဖြစ်သွားတာဟာဒါမိတွေပဲတဲ့မိတွေလောင်နေကြတာ မိလောင်းကြဒါတွေဖြစ်တော့တော့မကြိုက်တော့မကြိုက်ဘူးပေါ့လေလားဒါပေမဲ့လို့စောစောကကြီးမှသွားနောက်မှကြီးလို့တော့မရဘူးอืมကဲစူးစမ်းမအောင်တော့ကိုကိုကိုကိုရေပြောင်ပြောင်တောက်လောင်နေသည်ရေပြောင်ပြောင်တောက်လောင်နေသည်အတွေ့တို့ကိုအတွေ့တို့ကိုရေပြောင်ပြောင်တောက်လောင်နေသည်ရေပြောင်ပြောင်တောက်လောင်နေသည်အထီးပီမှု သိသိမှုသောသိသိမှုကာယဝိညာဉ်ကိုသိသိမှုကာယဝိညာဉ်ကိုရဲပြံပြောင်တောက်လောင်နေသည်ရဲပြံပြောင်တောက်လောင်နေသည်ထိတွေ့မှုကာယတံဖသကိုထိတွေ့မှုကာယတံဖသကိုရဲပြောင်ပြောင်တောက်လောင်နေသည်ရဲပြောင်ပြောင်တောက်လောင်နေသည်ထိတွေ့၍ခံစားမှု သိတွေ့၍ခံစားမှုဝေဒနာကိုဝေဒနာကိုကျေပြင်းပြောင်းတောက်လောင်နေသည်ကျေပြောင်းပြောင်းတောက်လောင်နေသည်ဘယ်ဖြင့်တောက်လောင်သနည်းဟုမူဘယ်ဖြင့်တောက်လောင်သနည်းဟုမူဇာဂာမိဖြင့်ရာဂဒေါသမီးဖြင့်ဒေါသမီးဖြင့်မောဟမီးဖြင့်မောဟမီးဖြင့်တောက်လောင်နေသည်တောက်လောင်နေသည် ဇာတိမိဖြင့်ဇာတိမိဖြင့်သရာမိဖြင့်မရဏမိဖြင့်မရဏမိဖြင့်သောကမိဖြင့်သောကမိဖြင့်ပရိဒေဝမိဖြင့်ပရိဒေဝမိဖြင့်ဒုက္ခမိဖြင့်ဒုက္ခမိဖြင့်ဒေါမနတာမိဖြင့်ဒေါမနတာမိဖြင့်ဥပါယတာမိဖြင့်ဥပါယတာမိဖြင့်တောက်လောင်နေသည်ဟုတောက်လောင်နေသည်ဟုမြတ်စွာဘုရားဟောကြားတော်မူသည်မြတ်စွာဘုရားဟောကြားတော်မူသည် ကားတော်ရကကိုတွေးထီတွေနဲ့စားပြီးဒုတိတွေဆိုတာပြည့်နေတာပဲအလိုလိုထိုင်းနေလဲဒုတိရှိတာပဲသွားနေလာနေလဲဒုတိရှိတာပဲအဝတ်ဒီနဲ့တွေးရှိတာလေနဲ့လဲတွေးရှိတာပဲအပူအေးတွေတွေးရှိတယ်ပြည့်လိုပါပဲသက်ရှိနဲ့တွေးရှိသက်ရှိရုပ်နဲ့လဲတွေးတာပဲသက်မဲ့ရုပ်တွေနဲ့တော့အများဆုံးတွေးနေတာပဲအဲဒီတွေးတည်တယ်တွေးတည်တယ်ဟာနေတဲ့ဇာတွေးရင်သူຢာကားဖြစ်ຢာမီးလောင်တာပဲစီစိုးဇာနဲ့တွေးလို့ရှိရင်ဒေါသဖြစ်ဒေါသမီးလောင်တာပဲ အဲဘာမှအထူးမရှိပါဘူးဆိုလို့ရှိရင်မောဟမိကလောင်းနေတာငါသူတစ်ပါးယောက်ျားမင်းရောပုဂ္ဂိုလ်သတ္တဝါနေရာချင်းမြဲပြီးနေရာချင်းသူထင်းနေတယ်မောဟမိလောင်းအဲဒီတွေ့တဲ့တွေ့တဲ့မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရာချင်းဆွဲလန်းတဲ့အတွက်ကုသိုလ်အကုသိုလ်တွေပြုမိအဲဒီပြုမိရာနေပြီးဘဝတည်ဖြစ်ရင်ဇာတိဇာတိမရဏသောကပရိဒေဝမိတွေလောင်းပြီးတော့သွားတာကိုသတ္တဝါတွေဒုက္ခဖြစ်နေတာအဲဒီကလာတာပဲသာတော်ရကလည်းအများကြီးလာခဲ့တာပဲ မနောတော်အရာကမနောတော်အရာဆိုတာစိတ်စိတ်ကူးစဉ်းစားကြံစီပြီးတော့နေတဲ့အခါကလားအဲမနောစိတ်နှလုံးနဲ့ဘဝင်စိတ်သို့မဟုတ်ဝဋ္ထုယုတ်ပေါ့လေစိတ်မိရဖြစ်တဲ့ဝဋ္ထုယုတ်အဲ့ဒါကိုလည်းပဲဆွဲလောင်ပြီးတော့နေပါတယ်မယူမမလို့မသိလို့ရှိရင်စိတ်စိတ်ဟာကိုယ်တဏ္ဍာအများအားရှိနေတယ်ငါပဲသူပဲတ attva ပဲထင်နေတယ်အဲ့ဒါကောင်းတယ်လို့လည်းထင်တယ်

ဒေါသမီးတွေလောင်တယ်စိတ်ကွင်းစိတ်ကွင်းစိတ်ကွင်းစိတ်ကွင်းဒေါသမီးတွေလောင်အဲတော့မောဟမီးဆိုတာကတော့အခါခါသိလောင်နေတာပါပဲသူကတော့သူကတော့စိတ်ကူးတဲ့စိတ်ကူးတဲ့ဟာအဲ့ဒီစိတ်ကူးတဲ့ယုံနာလေးတွေစိတ်ကူးတဲ့မှာဖြစ်ပေါ်တဲ့ယုံနာလေးတွေကိုမသိလို့ရှိရင်ဖြစ်ပြမှမသိရင်မြဲနေတဲ့နေရာချင်းသင်္နေတာပဲငါစိတ်ကူးနေတယ်မြဲနေတာပဲအရင်ကလည်းစိတ်ကူးခုလည်းစိတ်ကူး အဲရင်ကလည်းပြီးကိုယ်လည်းပြီးတယောက်တည်းပဲလို့ထင်တယ်မြဲတဲ့နေရာနဲ့ထင်တယ်အဲလိုစိတ်ကူးနေရတာကောင်းတယ်ချမ်းသာတယ်လို့ထင်နေကြတော့ဒါကဒါလည်းပဲသူချမ်းသာတဲ့နေရာချင်းမောဟဖြစ်တာပဲอืมဆင်းရဲကိုချမ်းသာခြင်းတာမောဟဖြစ်အဲပုဂ္ဂိုလ်သတ္တဝါနေရာချင်းထင်နေကြပြီဒါလည်းပဲအတ္တနေရာချင်းဆွဲလာတဲ့မောဟဖြစ်နေတာပဲအဲဇာကရောသမောဟမိတွေတောင်းနေတယ် အဲစိတ်ကူးလေးစိတ်ကူးလေးစိတ်ကူးလေးရဲ့ပြမှုပြမှုလေးတွေအနိစ္စဒုက္ခအနတ္တသဘောလေးတွေမသိတော့အဲဒီစိတ်ကူးရတာကိုပဲကောင်းတယ်ချမ်းသာတယ်ပုဂ္ဂိုလ်ပဲတတ်တော်ပဲသင်ပြီးကောင်းသောချမ်းသာအောင်လို့ယခုမြတ်မောက်ကောင်းသောချမ်းသာအောင်လို့အာထုတ်တယ်နောက်သားမယားဘဝတွေကောင်းသောချမ်းသာအောင်လို့အာထုတ်ကောင်းတာအာထုတ်တာရှိတယ်မကောင်းတာအာထုတ်တာရှိတယ်အဲကုသိုလ်ကအကုသိုလ်ကနဲ့ဖြစ်ပါဒီကံကအကျိုးပေးတော့ဘဝစီဖြစ်ရဇာတိမီအဲဒီဘဝဥရတဲ့ဇရာမီအဲဒီဘဝသေရတဲ့မရဏမီ ဒေါကပရိဒီဝဒုက္ခဒေါမနတာဥပါယတာတွေခါတဲ့ထိုက်ပြရတော့သာဖြစ်ပြီးတော့သွားတာမိရလောင်းနေတာပါပဲတဲ့ဘတ်တော်တွေမှာအရိယာပုဂ္ဂိုလ်အမြင်နဲ့အထူးအဖြစ်တော့ယန္တာပုဂ္ဂိုလ်အမြင်နဲ့ကြည့်မယ်ဆိုရင်ဒါတွေမိတွေလောက်ပဲကြောက်ကြကောင်းတာပဲအကုန်လုံးကြောက်ကြကောင်းတဲ့ဥစ္စာတွေဘုဒ္ဓဇင်အနေနဲ့ကြည့်တော့သိကြောက်ကြမကောင်းတာဘူးသူကຢာကจิตတာလည်းသိမဆိုးတော့ဘူးຢာကจิตတာတော့ကြိုက်တော့မှကြိုက်နေတယ်ဒေါသจิตတာလည်းပဲတဲမဆိုးတော့ဘူးသူကလည်းသူဖြစ်သိလို့ဖြစ်နေတယ်အောင်းမင်းတယ် မောဟဖြစ်တာတော့မသိမသာဖြစ်နေလို့ဘာမှမကောင်းဘူးလို့လည်းမဆိုနိုင်ဘူးကအဲဇာတိဘဝသည်ဖြစ်ရဆိုကြလည်းပဲကောင်းတဲ့ဘဝတွေဖြစ်ရတော့ကိစ္စမရှိပါဘူးလို့အောင်းမိတာပေါ့ကိုရတာတော့ပြင်မကောင်းဘူးလို့ဆိုရမှာပဲသိရတာတော့မကောင်းဘူးဆိုရမှာအဲဘောဂပရိဒီဝါတွေဒါတွေလည်းမကောင်းဘူးလို့ဆိုရမှာဒုက္ခဒေါမနတာတွေဒါတွေလည်းမကောင်းဘူးလို့ဆိုရမှာအဲဒီရာဂဒေါသမောဟအစရှိသော30တပါးသောမိ သွား၆ပါးကလောင်ပြီးတော့နေပါတယ်တဲ့အဲဒီလောင်နေတဲ့မိတွေကိုငြင်းအောင်လို့အားထုတ်ရမှာလို့ຢာဂါဒေါသမောဟတရားဖြစ်အိုသေးရေးပူဆွေးငိုတာကိုကိုစိတ်ဒုက္ခဘူရပြင်းစွာဆက်တသိအဲကိုရင်းမိချိန်ကြီးဆက်တယ်ကြောင်ကဲဆိုသမ်းမအောင်လားတနည်းဆိုပြီးသားပါပဲ သာကဒေါသမောဟတရားသာကဒေါသမောဟတရားသာကဒေါသမောဟတရားသာကဒေါသမောဟတရားဖြစ်အိုသေးရေးပူဆွေးငိုတာဖြစ်အိုသေးရေးပူဆွေးငိုတာဖြစ်အိုသေးရေးပူဆွေးငိုတာ ဖြစ်ကိုသိရေးပူဆွေးမူတာကိုစိတ်ဒုက္ခပူရပြင်းစွာကိုစိတ်ဒုက္ခပူရပြင်းစွာကိုစိတ်ဒုက္ခပူရပြင်းစွာကိုစိတ်ဒုက္ခပူရပြင်းစွာကိုယ်တွင်မိထိန်ကြီးဆက်တပြာကိုယ်တွင်မိထိန်ကြီးဆက်တပြာ

မိတွေတော့ရှိမှာပေါ့သရာတို့အဲ့ဒါအဲ့ဒီမိတွေရှိမှာပေါ့သရာဦးမင်းရောခြင်းတွေကတော့ရှိမှာပေါ့သူကတင်းညာတွေကတော့မရှိဘူးအဲ့ဒီမိတစ်ဆယ်တစ်ပါးတွေတတ္တဝါတိုင်းတတ္တဝါတိုင်းလောင်းနေပါတယ်ဓဝါ6ပါးကတခါလဲမယူမမလို့ရှိရင်ယုံနာအဖြစ်ပြက်ကိုမပြီးလို့ရှိရင်ထိုက်ပြရတော့သာဒီမိဆယ်တစ်ပါးဟာလောင်းနေတယ်အဲတကယ်မိလောင်နေတာပြီးမယ်ဆိုရင်ကြောက်ကြဲကောင်းတယ်အခု မိဘေးတွေဆိုတာအနာဒုက္ခဥစ္စာပဲမြို့တွေရွာတွေမိလောင်သွားရင်ဘာမှမကြံတော့ဘူးဒါကနာကြောက်စရာကောင်းပုံတော်လူတော်မသေးသေးဆွမ်းမပြေးနိုင်လို့ရှိရင်ပေးရဲကိုကြောက်စရာကောင်းတယ်ကိုနေတဲ့အိမ်ကြီးကိုမိလောင်နေပြီအဲရလေးမျက်နှာကအကုန်လုံးလောင်နေပြီထွက်ပေါက်ကတပေါက်တည်းရှိတယ်ဆိုရင်အဲ့ဒီပေါက်ကလေးကြီးရလိမ့်မယ်ကျင်းချင်းလေးလည်းတိုးထွက်ပြေးရမှာပဲတကယ်ချင်းလည်းတိုးထွက်ပြေးရမှာပဲအဲ့ဒါလိုပဲမိမိတို့ခန္ဓာအိမ်ထဲမှာအခုပြောတဲ့ ရာဂဒေါသမောဟဆိုင်တဲ့၁၀ပါးသောမိတွေလောင်းနေပါတယ်တဲ့မရှိမမှလို့ရှိရင်အများအားလောင်းနေတာပဲအဲကျွမ်းမပြီးအမှန်တိုင်းပြီးရင်တော့ဒါတွေငြိမ့်တယ်မြင်ကြပြီးတိုင်းမဆိုင်မှတ်ပါဘူးမြင်တိုင်းကြားတိုင်းပြီးတိုင်းတော့ကြောက်ပါကပေါ်တိုင်းပေါ်တိုင်းမြင်ကြပြီးတိုင်းမဆိုင်မှတ်ပါယုံနာစင်းရဲ့ယုံနာမမြဲစင်းရဲ့ကြည့်တာအဲဒီမြင်တိုင်းကြားတိုင်းတွေကိုရှုလိုက်ရင်ဘာဖြစ်လာမလဲဆိုတော့ သမာဓိညာအားကောင်းလာတဲ့ခါကျတော့ယုံနာကြီးပဲယုံနဲ့နာနှစ်ခုရှိအဲမြင်တဲ့ခါကာလဆိုရင်မျက်စိယုံနဲ့မြင်ရတဲ့အစဉ်ယုံနဲ့အဲဒါယုတ်ကတစ်မျိုးမြင်သိသွားတဲ့နာနဲ့နာကတစ်မျိုးသာပဲရှိတာအဲယုံနာယုံနာနှစ်မျိုးတည်းပဲသိရင်ဘာမှမရှိဘူးမြင်ရတဲ့ပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးမြင်ခါရတဲ့ပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးမြဲတည်နေတာမရှိဘူးအဲယုံနာနှစ်ပါးပဲရှိတယ်ဆိုတာ ကျွင်းမှရင်ခါတဲ့သဘောကြတာယုံနာဒါပဲလားဆိုမဟုတ်မမြဲဘူးတဲ့ဖြစ်ပြီးကြောက်တာလို့မမြဲတာလည်းသိပါလိမ့်မယ်ယုံနာမမြဲပြီးတော့ဒါပဲလားဆိုဖြစ်ကြည့်ချင်းနဲ့ဆင်းရဲကြီးတွေပဲဘာမှတည်းအနှစ်သားမရှိဘူးဘာမှအားကိုးစရာမရှိဘူးအဲဒီလိုလဲထင်လာပါလိမ့်မယ်တဲ့အခုလောကမှာတော့ဘတ်တော်ရီဟာကောင်းစားရေးချမ်းသာရေးတွေအများအားရှာနေကောင်းနိုင်မယ်ကောင်းနိုင်မယ်နဲ့ကောင်းအောင်တော့အားထုတ်နေတာပဲ အထိုက်လျောက်တော့လောကဘက်ကနေပြီးကောင်းစားချမ်းသာမှုလေးရတာများတော့ရပါတယ်သို့သောဒါလေးတွေကဘာရှိတော့ဘာမကြည့်ပြီးရင်ပျောက်သွားတာပဲချမ်းသာတယ်ကောင်းတယ်ဆိုတာလေးကောင်းပြီးကြောက်ကောင်းပြီးကြောက်ဘာမှဖတ်တင်ပြီးတော့နေတာမရှိဘူးဒါတော့အမြဲမပြဖြစ်ပြနေတဲ့ချင်းဒီတရားတွေတဲ့ဘာမှသာယာစရာမရှိဘူးနှစ်သက်စရာမရှိဘူးဆင်းရဲကြီးပဲဆင်းရဲဆိုတာအခါခက်တာမဟုတ်ဘူးကလူချင်းစရာမကောင်းလို့အာဟုစရာမကောင်းလို့နှစ်သာရမရှိလို့သူ့ကိုဆင်းရဲတွေခေါ်တယ် အဲယုံနာမမြဲဆင်းရဲကြီးပဲဆိုတော့ထင်လာပါလိမ့်မယ်ဒါရင်လားဆိုမဟုတ်ဘူးတဲ့ငါကောင်လဲပြောင်းတဲ့အဲသက်ရှင်နေတဲ့ငါကောင်လေးအစရှိတယ်လို့ထင်နေတာကိုဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာမြင်လဲငါပဲကြားရင်လဲငါပဲနားရင်စားရင်တွေးထိရင်ကိုယ်ရင်စားရင်ထိုင်ရင်ထိုင်ရင်သွားရင်လည်းအကုန်လုံးငါကြီးတဲ့အသက်ရှင်နေတဲ့အကောင်လေးကလှုပ်နေတယ်လို့သူတို့ထင်နေတာအခုတော့ရှုတိုင်းမှတိုင်းကလည်းဖြစ်ပြသွားလို့မမြဲတာကြီးတွေတွေ့နေတော့ ငါကောင်လည်းကြောက်သွားပါလိမ့်မယ်အတ္တရဲ့လူတွေဘာမှမရှိဘူးယုံနာသဘောတရားကြီးတွေပဲဆိုကိုယ်ပညာနဲ့တွေ့ပါလိမ့်မယ်ငါကောင်လည်းကြောက်အဲ့ဒါမျက်မှောက်မြင်တာတဲ့ဒါကသူများပြောလို့ယုံအောင်မို့ကိုယ်တိုင်ကိုယ်ပဲမျက်မှောက်တွေ့ရမှာတခါကျွေးကျွေးနဲ့ဩယုံယုံနဲ့နာကြီးတွေပါလားဟွန်းဖြစ်ပြနေတဲ့သဘောတရားမမြဲတဲ့တရားကြီးတွေပါလားစိတ်ကြီးတဲ့ကြီးနဲ့ဆင်းရဲကြီးတွေပါလားအဲပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားကြီးတွေပါလားဆိုတာကိုယ့်အကိုယ်ကိုရှင်းပြီးတော့သိရမှာအပြီးအောင်လို့ပဲကိုရှင်းရမှာတယ် ငါအောင်လည်းပြောင်းမျက်မှောက်မြင်တာအဲဒီလိုမြင်မြင်သွားလို့ရှိရင်ဆက်တပိဤမိငိမ့်စရာဆက်ခုပြောတဲ့ဆက်တပါးသောမိတွေငိမ့်သွားပါလိမ့်မယ်ညာကလည်းပဲဇာကရောဒမောဟမဖြစ်နိုင်ဘူးကြာနာအသာဒီကလည်းမဖြစ်နိုင်ဘူးအဲဒီလိုမဖြစ်တော့ကံဒီကအကျိုးကံဒီလည်းမဖြစ်လာတော့ကုသိုလ်ကအကုသိုလ်ကလည်းသူအားမထုတ်လို့မဖြစ်ဘူးမဖြစ်တော့ဘဝအသိအကျိုးမပေးလို့ဇာတိမီးမလာဘူးသရာပူခြင်းမရှိရဘူးမရဏသိခြင်းမရှိရဘူး သောကဆိုရင်ဘူးဆိုခြင်းပရိဒေဝငိုကြွရခြင်းဒါတွေမဖြစ်ရတော့ဘူးအဲဒုက္ခကိုဆင်းရဲဒေါမနတာစိတ်ဆင်းအဲဒါတွေမဖြစ်ရတော့ဘူးဥပါယတာခေါ်တဲ့စိတ်ပြင်းစွာပူပါမှုတွေလည်းကိုလိုငြိမ့်သွားပါလိမ့်မယ်မိစ္ဆတရာငြိမ့်ရမှာတော့နိဗ္ဗာန်ရှိစီညဆိုရောက်ပါတော့ဤဆိုပြီးရွေးချတဲ့ဆရာတော်တွေကဆိုးဆိုးသွားတယ်အဲဒီဥစ္စာမိစ္ဆတရာငြိမ့်လာတာပဲမြင်နေကြတဲ့ဓဝါ၆ပါးကရှုမှတ်ပြီးလို့ရှိရင်ငြိမ့်နေမယ်မရှုမမှတ်ရင်မငြိမ့်ဘူးကိန်းဆိုရမယ် မြင်ကြားပြီးတိုင်းမဆိုင်မှတ်ပါမြင်ကြားပြီးတိုင်းမဆိုင်မှတ်ပါမြင်ကြားပြီးတိုင်းမဆိုင်မှတ်ပါမြင်ကြားပြီးတိုင်းမဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြည်သာယုံနာမမြဲဆင်းရဲကြည်သာယုံနာမမြဲဆင်းရဲကြည်သာ ဒုက္ခပြေပြေသာငါကောင်းလဲပြောက်မျက်မှောက်မြင်ငါငါကောင်းလဲပြောက်မျက်မှောက်မြင်ငါငါကောင်းလဲပြောက်မျက်မှောက်မြင်ငါငါကောင်းလဲပြောက်မျက်မှောက်မြင်ငါသတသိဤမိငိမ့်စေရာသတသိဤမိငိမ့်စေရာသတသိဤမိငိမ့်စေရာ သတိရှိမိစိတ်ရာအဲဒီရာဂဒေါသမောဟအစရှိတဲ့၁၀ပါးသောမိတွေကိုငြိမ်းအောင်သတ်ပါတဲ့ဒီမိ၁၀ပါးငြိမ်းလို့ရှိရင်ဒါနိဗ္ဗာန်ပဲ။ဒါမိ၁၀ပါးငြိမ်းရမှာနိဗ္ဗာန်ရှိရင်ရောက်အောင်လို့သူတောင်းနေုံနဲ့ရောက်အောင်မဟုတ်ဘူး။ဟဲ့လား။သွား၆ပါးမြင်နိုင်ကြတဲ့နေရှုမှပြီးတော့မိတွေငြိမ်းမှဒါမိတွေငြိမ်းမှဒီမိတွေငြိမ်းတော့ဒီမိတွေငြိမ်းရင်နိဗ္ဗာန်ရောက်တာပဲ။အဲနိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ် အဲဒီမိတွေငြင်းယုံပါပဲဧဝံပါဒမေကွေသုတ္တဝအရိယသာဝကောသကုသမိပိနိဗ္ဗေနတိရူပေသူပိနိဗ္ဗေနတိသကုညာတသမိနိဗ္ဗေနတိသကုတပါသေးပိနိဗ္ဗေနတိယံပိယံသကုတပါရပိဇာဥပဒိဝေရိတံဒုက္ခဒုက္ခဒုက္ခမဒုက္ခဝတသမိပိနိဗ္ဗေနတိစသည်ဖြင့်မြတ်စွာဘုရားအသေးစိတ်အကုန်လုံးပြန်ဟောတယ် ဧဝံဤစွာကဲ့သို့သောပြအဖြင့်ဘိက္ခွေညာတို့ဧဝံဤစွာကဲ့သို့သောချင်းအဖြင့်ပတ္တံပတ္တာတော်မြင်သောသုတဝါသုတနှင့်အကြမြင်နှင့်ပြည့်စုံသောအရိယသာဝကမြတ်စွာဘုရားဤသာဖြစ်သောပုဂ္ဂိုလ်သည်သကုသမိန်တိမျက်စိပေါ်၌လည်းနိဗ္ဗာန်တိမပြောင်းမှုညင်းွေလေတော့ဤခုပြောခဲ့တဲ့အတိုင်းအဲမြင်နိုင်ကြတဲ့ဓဝါ၆ပါးမျက်စိမှာရောမြင်ရတဲ့အစင်းတွေမှာရောမြင်သိမှုသကုဝိညာဉ်မှာရောစသည်ဖြင့်

မျက်စိကနေသွားတယ်နားကနေသွားတယ်မျက်စိကမြင်တာအကြောင်းပြုပြီးတော့အဲ့ဒီမြင်ရတဲ့အာယုံလေးတွေနဲ့စပ်ပြီးတော့ဒါမျိုးလေးရရင်လို့ဒါမျိုးလေးမုန်းလို့မတည့်လို့အစတွေချင်းတကယ်သွားလုပ်လိုက်တော့အကုသိုလ်တွေသွားလို့ဒီကနေပြီးငရဲကြတာတိရစ္ဆာန်ဖြစ်တယ်ပြိတာဖြစ်တယ်အဲကုသိုလ်ကောင်းမှုဒါနသီလကုသိုလ်ကောင်းမှုတွေပြုပြီးကောင်းစားခြင်းကောင်းစားအောင်လို့ဒါနသီလကုသိုလ်ကောင်းမှုတွေပြုရကြတယ်လည်းဒီမှာလူဘဝဖြစ်တယ်နတ်ဘဝဖြစ်တယ်ဒီကဇာတိမိလောင်တယ်အဲဒီဖြစ်ရဘဝမှာအိုရတယ်ဇာမိလောင်တယ် အဲပေးရတယ်မရဏပြီးတော့ဒီလိုသွားနေတာကိုသတ္တဝါတွေအကုန်လုံးဒီဒီတိုင်းဒီလမ်းစဉ်တိုင်းသွားနေမိတွေကသွားကြောက်ပါနေရာတိုင်းကနေမိတွေလောင်းအင်းကြီးတစ်ခုလုံးရကြမရှိအောင်မိသွဲလောင်းနေတာလို့ဖြစ်နေတာဒါလည်းမိတွေလောင်းမိကြိလေတာမိတွေဝဆင်းရဲမိတွေလောင်းပြီးတော့နေပါလားလို့ဆိုတာမြင်ရမယ်တဲ့ဧဝံပါတာဘိက္ခွေသုတဝါအရိယသာဝကဘိက္ခွေဟန်တော့ သုဒ္ဓဝါကြမြင်နေပြည့်စုံသောရိယသာဝတော်မြတ်စွာဘုရား၏တပိသောဖြစ်သောပုဂ္ဂိုလ်သည်ဧဝံဤစွာခဲ့ပြီးတော့ရှင်ရခြင်းပါတံပါတံတော်ညာဖြင့်မြင်သည်ရှိတော်ညာနဲ့အဲ့ဒီတိုင်းမြင်ပြီတဲ့ပင်ကြီးတစ်ခုလုံးကရစရာမရအောင်လို့မိကြီးအကုန်လုံးတဟုံးလောင်းနေတာတွေ့ရသလိုပဲမိမိသဏ္ဍာန်မှာသက္ကုဒ္ဒဝါယမျက်စိကလည်းပဲမျက်စိကမြင်ရကနေပြီးတော့လည်းပဲ ဇာကရောသမောဟဆိုင်တဲ့မိတွေလောင်းနေကုန်နားကလည်းလောင်းနေကုန်နှာခေါင်းကတရားကအဲတွေးထိရာကသေကုသနာကြံစီမိရာကမရှိမိတယ်မရှိမတယ်ဇာကရောသမောဟမိတွေလောင်းနေကုန်ဇာတိဇာတိမရဏသောကပိတွေဝဥပါဒာမိတွေလောင်းနေကုန်အဲ့ဒါတွေမြင်ပြီဆိုလို့ရှိရင်တကယ်မြင်ကြောက်စရာကောင်းတာပေါ့မမြင်လို့မကြောက်တာမမြင်တော့လည်းမကြောက်ဘူးသူကမြင်ရင်ကြောက်စရာကောင်းတယ်ဇဂုတမိန်ပိ မျက်စိပေါ်နိုင်လည်းနေပင်လည်းတိမပြောင်းမှုညီငွေလေတော့ဤဒီတိုင်းပုံကိုယ်တွေကတော့ကိုယ်မျက်စိလေးနဲ့ကိုယ်သာရနေရတာအခုမှမျက်စိရတာလည်းမကောင်းဘူးမျက်စိကလည်းပဲညီငွေစရာပဲတဲ့ဒီကရာဂရောသမောဟမိတွေထွက်နေတာဗာတိစေဗရိမတနာသောကပရိဒဝမိတွေထွက်နေတာမိစ္ဆရတာနေဒီကနေထွက်နေတော့မျက်စိလည်းပဲမကောင်းဘူးတပြောစရာမကောင်းဘူးရှင်းညီငွေစရာမလိုချင်စရာတွေဖြစ်လာတယ် ရူပေသူမြညာတော်ဆင်းလို့လည်းနိဗ္ဗာန်နဲ့တည်ရင်ပျော်မှုညီငွေတွေတော့ယူမြင်ရတဲ့အဆင်းတွေလည်းပဲပျော်စရာမကောင်းတော့ဘူးအဲမသိတဲ့ပုဂ္ဂိုလ်တွေအဖို့ကတော့မြင်ရတဲ့အဆင်းတွေဟာအကောင်းနေမြင်နိုင်မြင်နိုင်ကောင်းနေတာပဲအခုတော့အဲ့ဒီမြင်ရတဲ့အဆင်းတွေကလည်းဇာကရောသမောဟဆိုင်သောမိတွေဒီကနေထွက်နေတယ်ဒါကြောင့်မို့ငရဲလည်းကြားရတယ်ဒိဋ္ဌာန်လည်းဖြစ်ရတယ်တိတယ်လည်းဖြစ်ရတယ်အိုရတယ်နားရတယ်သိရတယ်ဆိုရင်ပူဆွေးရတယ်ဒါတွေလျှောက်ပြီးတော့အပြစ်တွေမြင်လာတော့မြင်ရတဲ့အဆင်းလည်းပျော်စရာမကောင်းဘူးတဲ့ မြင်သိတဲ့သက္ကဝိညာဉ်၌လည်းပြောစရာမကောင်းမှုနီးငွေတဲ့သက္ကုသသက္ကုညာနာသမိပြီးမြင်သိမှုသက္ကဝိညာဉ်ပေါ်နိုင်တဲ့နိဗ္ဗာန်တည်းပြောမှုညီးငွေတွေတော့ဤသက္ကုသမသိမြင်သိမှုသက္ကုသမသာပေါ်နိုင်လဲနိဗ္ဗာန်တည်းပြောမှုညီးငွေတွေတော့ဤသက္ကုသမသာပစ္စည်းအမြင်တွေ့မှုသက္ကုသမသာဟုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာတော်လိဖြစ်သောဒုက္ခဝါဆင်းရဲတော်လိဖြစ်သောအဒုက္ခမဆင်းရဲချမ်းသာတော်လိဖြစ်သော ယာပိဝေရီတံခြေခံစားမှုဒီလေဥပဒိဖြစ်ပေါ်လာ၏တသမမီထိုခံစားမှုပေါ်တိုင်းလည်းနေပင်နဲ့တည်ပြောမှုညင်းငွေတွေတော့ဤအဲဒီအကောင်းဆုံးခံစားမှုလေးတွေလည်းအစာတုန်းကတော့သဘောကျနေတာပေါ့လေဒါအခုတော့ဒီကနေပြီးဇာရောဒမောဟမိတွေဖြစ်အဲဇာတိဇာပြာတိမတနာဒုက္ခပရိဒေဝဥပါဒာမိတွေဒီကနေပြီးထွက်လာတယ်ဒီကနေပြီးဖြစ်ပေါ်တယ်ဆိုတာကိုသဘောပေါက်လာတဲ့အခါ အဲဒီခံစားရတာတွေလည်းပဲပြောစရာမကောင်းဘူးညင်းငွေတယ်တဲ့ဒါတွေလည်းလိုလိုမရှိတဲ့တရားတွေအနေအချင်းမြင်လာကြောက်စရာတွေပေါ့လေတော့လားကြောက်စရာတွေဘာနဲ့တူလဲဆိုရင်ဥပမာကတော့အခုမီးလည်းကြောက်စရာကောင်းတာပါမီးတွေလောင်းနေတာတနည်းဥပမာကတော့မွေသိုးကိုသွားပြီးကြိုက်မိတဲ့ပုံကနဲ့တူတယ်ဒီထဲမှာငါးဖမ်းတယ်လို့ငါးဖမ်းတယ်လို့တခါလဲဒီထဲမှာ သုံးမိကန်ပြီးတော့ငါးကြီးအောင်ပြီးတော့မွေမွေကိုလည်းပင်ကကွက်ပြီးတော့ဖုတ်ဟာငါးကြီးတော့အကြီးကြီးရတာပဲအောင်ပြီးတော့မြှောက်လိုက်တော့မှမွေကြီးဖြစ်မွေကြီးနဲ့တခါမွေစိုးကြီးဖြစ်နေတော့မှအောင်မယ်ကြောက်ကြပါလားအစင်မသိလို့ချင်းဒီကလက်ကလွတ်သွားလို့ချင်းကြိုက်တော့မှာပဲဆိုတော့ဒီကောင်ကြီးဘယ်နဲ့လုံးအောင်အဲမွေကြီးတယ်ကြောက်ကြတယ်ကောင်းလို့မွေကြီးကြိုက်ထားတာအစတုန်းကတော့မွေကြီးကြိုက်ရတာကိုသဘောကျတယ်မွေကြီးကြိုက်မိတာကိုငါးကြီးပဲဆိုပြီးတော့ဖိုးရံရတာပဲ အဲငါကြီးကဘယ်နှပိသာလောက်ရှိမလဲဒါတော့ငါတကယ်ကြောင်းလဲလို့ချင်းဘယ်လိုရမှာပဲစသဖြင့်ဒါငါကြီးကိုငါကြီးအောင်းမေလို့သူကတာယာသဘောကျအထက်ပေါ်မြောက်ကြည့်တဲ့တော့မွေကြီးဖြစ်နေတော့အဲ့ဒီမှာကိုင်မိတာကိုကြောက်စရာကောစမကိုင်မိရင်ကောင်းကိုင်မိတာကမှားဘယ်နဲ့လို့လွှတ်ရပါမလို့ကြောက်လာတာအဲ့ဒါလိုပဲဒီမြင်မှုကြားမှုတော့အကြောက်ပါကဖြစ်ပေါ်တဲ့တရားတွေအစတုန်းကသဘောကျနေတာပဲဝိပဿနာဉာဏ်နဲ့တကယ်မြင်လာတော့ ဒီကရာဂရောဓမောဟမီးတွေဒီကနေထွက်လာတယ်သတိရတရိမရဏသောကပိရဒုက္ခဒေါမနသာဥပါယသာသံဃာဝဆင်းရဲမိတွေလည်းဒီကနေထွက်နေတယ်။ဒါကြောင့်သံဃာဝဆင်းရဲတွေနဲ့လဲပြီးတော့ဖြစ်နေရတယ်ဆိုရင်မြင်ရတဲ့ခါကလာဒါတွေမပျော်မွေ့တော့ဘူးတဲ့ဒီခါတည်းညီးငွေခုနမွေကြီးလွှတ်ချင်တယ်လို့ပဲလွှဲအောင်ပဲကြားတော့တယ်။အဲသို့တူပဲ ဇကုဇကုတော်ရလိုပဲသောတာတော်ကာဏတော်ဇင်ဝတော်ကာတော်အကုန်လုံးမြတ်စွာဘုရားဟောပါတယ်မြတ်စွာဘုရားပေးရလားမထိုးဘုညာပေးရလားထိုးရတော့မှမထိုးရင်လည်းသူကထက်ကထက်ကဟောနေသိရိုးနေမှာတရားနာတဲ့ပုဂ္ဂိုလ်တွေကထက်ကထက်ကနဲ့တရားတရားတရားရှိအောင်လို့အကြာကြီးလုပ်နေတာပဲအောင်မင်းနေတော့ဘုရားကတော့အကုန်လုံးဟောပါတယ်ဘုညာပေးရလားထိုးလို့ရတော့မှမနာသမိန်ပြီးအဲမနာသမိန်ပြီးမနောတော်အားရ မနာသမိပြီမတော်တော်ရနိုင်လဲနိဗ္ဗာန်တည်းပြောမျိုးညီးငွေတွေတော့ဤဓမေတုပိသဘောတရားဓမေတုပိအာယုံပြုမိသောသဘောတရားတော့ပေါ်နိုင်လဲနိဗ္ဗာန်တည်းပြောမှုညီးငွေတွေတော့ဤမတော်တော်ရစိတ်ကူးနေရတာစိတ်ကူးနေရတာလည်းသဘောကျတာပဲအခုတော့စိတ်ကူးအာယုံလေးကိုလည်းသဘောမကျတော့ဘူးတဲ့နိဗ္ဗာန်တည်းညီးငွေလာတယ်နာသမိပြီမနောတော်ရာပေါ်နိုင်လဲ နိဗ္ဗာန်တည်းရင်ပြောမွေကြီးငွေရတော်ဤဓမေသူပိအာယုံပြုမိသောသဘောအာယုံတော်ပေါ်၌လည်းနိဗ္ဗာန်တည်းမပြောမွေကြီးငွေရတော်ဤအနောဝိညာဏသမေပိသေကုသနာကြာပြီးမှမနောဝိညာဉ်ပေါ်၌လည်းနိဗ္ဗာန်တည်းပြောမွေကြီးငွေရတော်ဤမနောတဘာသေပိစိတ်ကူးတွေ့မှုမနောတဘာသာပေါ်၌လည်းနိဗ္ဗာန်တည်းပြောမွေကြီးငွေရတော်ဤစိတ်ကူးလို့ရှိရင်စိတ်ကူးလေးနဲ့ကိုလိုရာလေးတွေတွေ့တူတိုင်းသိတဲ့ဘောကြတယ်အခုအဲ့ဒီတွေ့သောတာလေးလည်း သဘောမကျတော့ဘူးတဲ့ညီငွေမနောတဘာသာပစ္စယမနောတဘာသာဟူသောအကြောင်းကြောင့်မနောတဘာသာပစ္စယစိတ်ထဲ၌အာယုန်၌တွေ့ခြင်းဟူသောအကြောင်းကြောင့်ဒုက္ခဝါချမ်းသာတော်လေးဖြစ်သောဒုက္ခဝါဆင်းရဲတော်လေးဖြစ်သောအရုပမှာဒုက္ခမဆင်းမချမ်းသာတော်လေးဖြစ်သောယာမိဝေရိဒခြင်းခံစားမှုဝေဒနာသည်ဥပ္ပဒိဖြစ်ပေါ်လာ၏တာသမင်းမိထိုခံစားမှုဝေဒနာပေါ်လာနေပင်တည်းပြောမှုညီငွေလေတော့ဤအဲစိတ်ကူးတိုင်းစိတ်ကူးတိုင်း စိတ်ထဲမှာတွေ့ပြီးတော့ကောင်းလေးတွေနဲ့တွေ့လို့ရှိရင်လည်းပြောလို့မကောင်းတာနဲ့တွေ့ရင်လည်းပဲစိတ်ပြဲလို့အလယ်လတ်တော့လည်းပဲအလယ်လတ်ခံစားမှုဥပိ္ပခဝေဒနာလေးဖြစ်အဲ့ဒါလေးတွေလည်းစကားတော့ပါရနှိမ့်တဲ့သဘောကျနေတာပဲဇာဂာမိဒေါသမိဖြစ်အခုတော့ဒါရင်းနဲ့စပြီးဇာဂာဒေါသမောဟမိတွေလည်းဖြစ်နေတယ်ဘဝသည်ဖြစ်မှုဇာတိမိဥပမှုသရာမိစရှိပြီးအာမြဝဆင်းရဲမိတွေလည်းပဲဒီကထွက်ပေါ်နေတာပဲလို့မြင်ရတဲ့အခါမှာအဲ့ဒါမှာ ဒီခံစားမှုဝေဒနာအပေါ်မှာလည်းပဲကြော်မွေ့မှုမရှိတော့ဘူးပြင်းလာပြီညီးငွေလိုက်ခဏမွေကြီးကြိုက်ပြီးတော့သားတဲ့ပုဂ္ဂိုလ်ကမွေကြီးကလွတ်ချင်တာလည်းပေါ့တဏှာပြင်းလို့ရှိရင်တဏှာထွက်ပြေးချင်တာလည်းတချို့တောင်တွေဘာလို့ချထားလို့ရှိရင်လွတ်ပေါက်ကြားနေတာပဲအဲလွတ်ပေါက်ပဲကြားနေတယ်သူကသတ္တဝါလေးတွေတော့ကောင်သတ္တဝါလေးတွေညာအဲဒီအချုပ်ထဲများ လောင်ကြိမ်ထဲမှာထည့်ရလို့ရှိရင်ထွက်ဖို့ရပဲကြားနေတာပဲအဲ့ဒါလိုပဲခုဒီဓဝါကြောက်ပါဖြစ်ပေါ်တဲ့ယုံနာတရားတွေကအပြောင်းမွေညင်းဝင်လာတော့ဒီကလွတ်မြောက်ခြင်းနဲ့သိပေါ်လာတာပါနိဗ္ဗာန်နဲ့တူနေဗေနာဝိရဇတိနေဗေနာနေဗေနာတော့ညင်းငွေသည်ရှိသောဝိရဇတိတမဲ့ကင်းလေတော့ဤအဲဒီညင်းငွေလို့လွတ်မြောက်လွတ်မြောက်ကြောင်းဆက်ပြီးတကလားရှူနေတဲ့ရှူပြီးသွားလို့ရှိရင်ဝိရဇတိတမဲ့ကင်းတဲ့

ညီငွေလို့ရှိရင်တဲ့ညီငွေပြီးတော့ညီငွေညီငွေရှုသွားလို့ရှိရင်နောက်ဆုံးအရိယာမဲကိုရောက်သွားတမချင်းကင်းတဲ့အရိယာမဲကိုရောက်သွားပါတယ်ဝိရသေတမချင်းကင်းနေတော့ဝိရာကတမဲ့ကင်းခြင်းညာဝိမောစတိလွတ်မြောက်လေတော့ဤစိတ်ကလေးတခါလဲအဲဒီကိလေသာလက်တွင်းမှအတွေ့အတာမရှိဘဲနဲ့လွတ်မြောက်ပြီးတော့သွားပါတယ်ဖြစ်ပြယုံနာသင်္ခါရတွေမှတခါလဲ အတွေ့အတာမရှိဘဲနဲ့လွတ်မြောက်တဲ့ယုံနာသင်္ခါရကင်းတဲ့နိဗ္ဗာန်ကိုရောက်ပြီးစိတ်ကလေးလွတ်မြောက်ပြီးတော့သွားပါဝိမုစိတ်ဝိမုဒ္ဒသမေဝိမုဒ္ဒမိတိညာနာဟောတိဝိမုဒ္ဒသမေလွတ်မြောက်ပြီးပြီရှိတော့မင်္ဂ ాయి စိတ်တစိတ်ဝိမုဒ္ဒလွတ်မြောက်သွားလေပြီဣတိသောညာနာဆင်ញင်သောပစ္စဝကနာညာသည်ဥပ္ပစ္စတိဖြစ်ပေါ်၏လွတ်သွားရင်လည်းလွတ်သွားပါကောဆက်သွားပါကောဆိုသိရဒါကတော့မသိမရှိပါဘူး ဖြစ်ဖြစ်တဲ့ယုံနာနဲ့ပြီးရင်ပြီးရင်နဲ့ယုံနာသင်္ခါချုပ်ငင်းရာရောက်သွားရင်ရောက်သွားမှသိတာပေါ့သူက။ဟောဒီလိုဖြစ်သွားပါလားဆိုတော့ဒါတွေပြန်လှည့်ကြည့်တဲ့သဘောလေးသစ္စာကဏ္ဍညာဖြစ်။ခိနာဇာတိဝိတိတံမြမစရိယံကတံကရဏီယနာပရာဣထတာယတိသဇာနာတိ။ခိနာဇာတိဇာတိဘဝသိဖြစ်မှုသည်ခိနာကုံသွားပြီ။ဒါကယဟနာဖြစ်ကိုဟောတယ်။ဒါသောတာပတိမေဖို့သရာမိမေနာမိမေဖို့တော့အောက်တန်းမဟောဘူး။ အရဟတမေဖို့ပဲဟောတာပဲရောက်ချင်းရောက်မရောက်ချင်းနေဒီကပဲဟောတယ်သူကအမြင့်ဆုံးကနေဟောတယ်အဲဒီတော့အမြင့်ဆုံးကဟောရင်အောက်အောက်တန်းသားတွေလည်းကြော့ပြီးယူရတာပေါ့လေခိနာဇာတိဇာတိဘဝသည်ဖြစ်မှုသည်ခိနာကုံမိလားယဟနာပုဂ္ဂိုလ်ဆင်းရဲမို့อืมဘဝသည်မဖြစ်နိုင်တော့ဘူးဘဝတွေခင်မတွေ့တာမှုရှိနေပြေဦးမှာကိုသူ့မှာတွေ့တာတွေ့တာဘာမှမရှိတော့ဘူးအဲ့ဒီချိန်မှာဘယ်ဟာလေးတစ်ခုမှနှိမ့်သက်ဆက်သားကြမရှိတော့ဘူးလူချင်းကြမရှိတော့ဘူး တွေ့တာနဲ့မတွေ့တာအပြီးကြီးဟာပဲကိုယ့်ဟာကိုယ်တွေ့တာကြရလေးကြည့်ရင်ဒါတွေကတော့သုံးကြသေးရဲ့တွေ့တာလေးကြည့်တာကိုဝိတုပစ္စည်းလေးပြင်အောင်တော့ဒါလေးကတော့သုံးကြလို့ကြံကြံထားလိုက်ဦးမှာသိမ့်ထားလိုက်ဦးမှာဘယ်လိုရှိသေးတာကိုအဲ့ဒါလိုပဲကိုယ်ခန္ဓာထဲမှာလည်းမျက်စိကဖြစ်ဖြစ်နားကဖြစ်ဖြစ်နှာခေါင်းကလျှာကကိုယ်ကစိတ်ကသူကတဏှာတဏှာကသူသဘောကျတာလေးတွေကြားနေတတ်တယ်ပထမအစဆိုရင်ဒုက္ခတွေသဘောမကျပါဘူးဒုက္ခတွေတော့သဘောမကျဘူးဆိုတော့ဒုက္ခတွေသဘောကျတယ် နောက်တော့ဒုက္ခတွေသဘောမကျလာကြတယ်ဥပိ္ပခာလေးလေးတွေရှိဝင်တာလေးသဘောကျတယ်သိမွေ့နေတာလေးတွေသဘောကျတယ်နောက်တရားနှလုံးသွင်းနေရတာလေးသဘောကျတယ်နောက်တဖြည်းဖြည်းနဲ့ဘာမှတော့ဘာမှသဘောမကျဘူးဘာမှကိုလူချင်းတာနိပ္ပစရာတာရပြယူစရာသိမ့်ထားကြမရှိတော့ဘူးအဲ့ဒီနေရောက်သွားတဲ့အခါကာလကြတော့ဘဝသင်မဖြစ်ဘူးဒါမှမဟုတ်ခိနာဇာတိဇာတိဘဝသင်ခြင်းမူသည်ခိနာကုန်လေကြီး

အဲအဲ့ဒါတွေသိတဲ့ချင်းသမှုရိယာလည်းပယ်ခြင်းကိစ္စဘယ်ဟာအတွေ့အတာမရှိတော့ဘူးနိရောဓဆိုတဲ့ယုံနာသင်္ခါရငြိမ်းတဲ့တရားလည်းပဲပိုင်ပိုင်ခြားခြားပိုင်ပိုင်နေနေပြီးနေအဲ့ဒီရောက်ပြီးတော့တွေ့တဲ့မေဃသစ္စာတရားအဲ့ဒါကလည်းပဲမိမိတဏ္ဍာထင်ရှားရှားပြည့်စုံသွားပြီအဲ့ဒီတော့ကတံကရဏီယံကရဏံကရဏီယံပြုဝေကိစ္စဟုသေမြာကတံပြုရပြီးဣထာတာယဤမေကိစ္စလုံငါပရံတဘာသောပြုဝေကိစ္စသည်နာတိမရှိတော့ဣတိသောပဇာနာတိ သစ္စောကနာညာဖြင့်ဆင်ញင်၍ပြီလေတော့ဤသစ္စောကနာညာနဲ့အဲဒီဆင်ញင်ပြီးတကရာပြီးသွားပါတယ်လို့မြတ်စွာဘုရားကဒီတော့ကိုဏီကုန်းချုပ်တာကိုမြတ်စွာဘုရားရင်ဏီကုန်းချုပ်ကဒီလိုပဲသူတော်နေပါလေတော့မပါဘူးဘုရားတော့ဒါလည်းအဲဒီတိုင်းပြီးသွားတယ်လို့ဆိုတာကပြီးလားမပြီးလားတရားနာတဲ့ပုဂ္ဂိုလ်တွေပြီးသွားလို့ရှင်လည်းသူဟာပြည့်စုံပြီပေါ့လေမပြီးသေးရင်လည်းပြီးအောင်အထောက်အမှာပေါ့ဒီနာဇာတိဖြစ်ပါလား အဲဘဝသေးကုန်ပြီတဲ့ဘဝတွေတွေ့တာမှုတွေလုံးလုံးကင်းသွားလို့ဘဝသေးမဖြစ်နိုင်တော့ဘူးဒီချိန်တွေရောက်ပလားခိနာဇာတိဥပိတံဇမစရိယညာတော်ချင်းကိုချင်းသုံးချင်းကိစ္စပြီးပြီတဲ့သိစရာတွေချင်းဘာမှမရှိသိစရာတွေအကုန်လုံးကုန်သွားပြီအဲဒီလိုအပညာများပြည့်စုံမလားလို့သဘောကိုဆင်ញင်ကြည့်ဖို့ပေါ်တယ်။ညသောဆရာညာစဉ်ကတော့တူတူပဲဟောတယ်သိမရှိဘူးဒီသစ္စာခဏနဲ့ဟောရတာပဲ။အဲဒါနဲ့ဟောပြီးပြန်ဖြစ်လို့ရှိရင်ဒါပြည့်စုံပြီမဖြစ်ရင်လည်းမပြည့်စုံသေးဘူး။ ပြည့်စုံအားထုတ်အောင်အဲညီငွေရာဂကိုတတ်မဲ့ချင်းကင်းသွားတတ်မဲ့ချင်းကင်းသွားတဲ့စိတ်ကလေးလွတ်မြောက်သွားတယ်လွတ်မြောက်သွားရင်လွတ်မြောက်သွားမှသိတယ်ဆင်ញင်ပြီးတော့လွတ်မြောက်သွားမှဆင်ញင်ပြီးတော့သိတယ်အဲတော့သာမှုတော်ရာမှုတွေလုံးဝကင်းသွားတော့ဘဝသည်မဖြစ်နိုင်တော့ဘူးဘဝသည်ဖြစ်မှုကုံသွားပြီသူလည်းပဲညာထဲမှာရှင်းသွားတယ်ပြီးတော့ကျင့်သုံးမှုညာတော့ကျင့်ကျင့်သုံးမှုလည်းပဲဆုံးပြီဒါလည်းကျင့်ကြံရှိဘူးသိကြတယ်ရင်အကုန်လုံးကုံသွားပြီဒါလိုလည်းပဲညာထဲမှာရှင်းသွားတယ် အဲဒါလည်းတိုးတက်ပြီးတကလားကျင့်စရာမရှိတော့ဘူးပြုစရာမရှိတော့ဘူးဒီလိုလည်းပဲပြီးသွားတယ်အဲဒီလိုပြီးသွားလို့ရှိရင်ဒါတရားပြည့်စုံပါပြီဆိုပြီးတော့မြတ်စွာဘုရားကဒီအရိဒ္ဓသုတ်ကိုညီကုန်းချုပ်တာကိုအဲဒီတရားနာရင်းနဲ့အဲဒီတထောင်သောဥရုလကသဘာမှုရှိတဲ့တထောင်သောရဟန်းတော်တွေတော့ဒီတရားနာရင်းနဲ့အစဉ်တိုင်းနှလုံးသွင်းပြီးတော့ အရဟတမေအရဟတဖို့ရောက်ညာနာဖြစ်ကြတယ်မြတ်စွာဘုရားကိနာဇာတိဟောသူတို့လည်းကိနာဇာတိပြီးနေတာပဲဝိမု ക്ത သမိန်လွတ်မြောက်သွားသည်ရှိသောမင်္ဂိုင်းစိတ္တစိတ္တဝိမု ക്ത လွတ်မြောက်သွားလေသည်ရှိသောပဇာနာတိပြီးဆိုတော့သူစိတ်ကလွတ်မြောက်သွားပြီးဖြစ်ပြတဲ့သဘောတွေအကုန်လုံးစွန့်ပြီးတော့ယုံနာတခါလာရင်းနေနေရရောက်ပြီးလွတ်သွားတာလေးဟွန်းဒါလေးပြောတာပဲမြတ်စွာဘုရားဒါလေးကြောသူတို့သိသွား ခိနာဇာတိဇာတိဘဝသည်တရားမှုသည်ခိနာကုံသွားလေပြီဒီလိုသိတယ်ဆိုတော့ခင်မတော်ရာမှုရှိနေတခုတခုကိုယ်ထဲမှာအဲမိမိတဏ္ဍာကယူရနာတရားတွေနောင်ဘဝဖြစ်ရဖို့ရတယ်အဲဒါတခုခုတွေ့ရနေသေးရင်ဟိုဟာလေးတော့ကောင်းသေးတယ်ဒီဟာလေးတော့ကောင်းသေးတယ်ဒီလိုတော့ဖြစ်ချင်းသေးဟိုတော့ဖြစ်ချင်းသေးရဲ့ဆိုလို့ချင်းရတယ်တရားဥမှာဘာမှမဖြစ်ချင်းသေးမရှိတော့ဘူးအကုန်လုံးကုန်းနေပြီဆိုရင်လည်းခိနာဇာတိပဲအဲဆိုကြခိနာဇာတိ ဇာတိဘဝသည်ဖြစ်မှုကုံသွားပြီဆိုလို့ရှိရင်အဲဒီတရားနာတဲ့ညာတော်တွေကလည်းသူတို့လည်းကုံနေတာဆိုညာနဲ့ချင်းနေတို့တို့ကုံနေတာမြတ်စွာဘုရားဟောတဲ့အတိုင်းပဲခိနာဇာတိဘုသိတံဗြဟ္မစရိယညာတော်ကျင့်ကျင့်သုံးခြင်းကိစ္စပြီးပြီဆိုရဲသူတို့မှာတခါလဲသွားချောက်ပါကဖြစ်တဲ့ယုံနာနေပြီးခြင်းကိစ္စတွေအကုန်လုံးပြီးနေတာအဲနာဗရာဣထတရတဘာသောဒီကိစ္စအတွက်တဘာသောပြုဝယ်မရှိတော့ဘူးဆိုတာလည်းပဲ

စိတ်ဓာနိဝိမုစိမ့်သူညီမသမိန်စပနာဝေယကရဏသမင်ဤအရိဒပရိယာသုဒ္ဓံတရားဒေသနာတော်ကိုဘိညာမာနေဟောကြားတော်မူစဉ်ဟောကြားနေတော့တချို့ကလည်းစောစောပိုင်းကဖြစ်ပါလိမ့်မယ်ပြီးပြီးတမှာမဟုတ်ပေဘူးတချို့ကလည်းပဲအလယ်ပိုင်းတော့တချို့ကလည်းနောက်ဆုံးပိုင်းတော့ဖြစ်ပါလိမ့်မယ်ကွာတပြိုင်တည်းတော့ဟုတ်မှာမဟုတ် ဗိမာသမင်ဝိယကရဏသမင်ဣရိဒပရိယာသုတ်ဣဒဣရိဒသုတ်ဒေသနာတော်ကိုပညာမနေဟောကြားတော်မူအပ်ပြီးရှိတော်ဝါဟောကြားတော်မူနေစဉ်ဘိက္ခုတရသဟာသာသတထောင်သောရန်တော်ပေါင်းဤစိတ်ဓာနေစိတ်တော်သည်အာသွေအာသောတရားတော်ဖြင့်အနုပါဒရမဆွဲလာမှု၍ဝိမုစိန်သို့လွတ်မြောက်သွားကြလေကုန်တော်သည်ဆိုပြီးတော့သံဃာနာရှင်ဆရာတွေက ဒါလေးမှတ်တမ်းတင်ပြီးတော့ထားပါတယ်။နေတော့အာရုဒ္ဓသုဝကနေပြီးပါပြီပြီးမှပဲရှင်းမှာတော့ကြာခီးတွေပါလေသွားတယ်ကိုကြားကိုပြန်ပြောင်းနေလို့ဆိုပြီးတာလေးဒီနေ့သိဦးမှာပဲကြာတော်လေးကြာတော့အဲဒါမြတ်စွာဘုရားသာသနာတော်မှာဒီသုတ်တန်အောင်ဒီကယန္တာ6ကျိတ်ဘာရဝေကိညီတော်3ကျိတ်ကယန္တာမဟုတ်သေးဘူးသူကသောတာပန်သရဂနာဂံသိက္ခာပုဂ္ဂိုလ်30

ဝေဒနာ6ပါးတို့၌မြဲကြဆွဲလောင်နေသောရာဂဒေါသမောဟအစရှိသောမိတို့မဆွဲလောင်နိုင်စေရန်စိတ်တိုင်းပြေတိုင်းဝိပဿနာဉာဏ်ဖြင့်ရှုမှတ်ဝိပဿနာဉာဏ်ဖြင့်ရှုမှတ်နိုင်ကြ၍ဝိပဿနာဉာဏ်အစဉ်ရိယမဉာဏ်အစဉ်ဆင်းရဲတဲ့ဉာဏ်ဖြင့်နိဗ္ဗာန်ချမ်းသာများကိုလင်းမြစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း